အဲဒီနေ့2020ခုနှစ်အောက်တိုဘာလ19ရက်နေ့စနေနေ့ညနေ9နာရီထေရဝါဒဓမ္မကမ္ဘာနန်းစဉ်ပိုင်း56ဝိနာနုပဒနာရောက်ပြီပေါ့ဗျာဝိနာနုပဒနာမပြောခင်မှာဘုန်းကြီးတို့ဝိနာနုပဒနာနဲ့ဆက်ဆက်တဲ့တရားလေးတွေကြိုသိထားဖို့သုရဝေဒနာတော့နှစ်ချုပ်ဘုန်းကြီးတို့အဲ့ဒါစာပြောပါသုရဝေဒနာတော့ကိုဘုန်းကြီးတို့ပြောရရင်ရည်ချက်ကတော့ တခြားမဟုတ်ဘူးဒီသုံးတဲ့ပတ်သက်ရှုပ်ဝင်စားကြတယ်အများကြီးရှိလို့ဒီတော့ဒီဝေဒနာတုတ်ကနှစ်တုတ်ရှိနေလို့သူကဝေဒနာတုတ်မာဝေဝေဒနာတုတ်နှစ်မျိုးရှိတော့ဟိုကတော့ဆူလာငယ်စာဝေဒနာကအတိညာအကျဉ်းအတိညာကိုတုတ်ထိန်နှစ်သက်အာရသဘောကြခြင်းကိုမိပြီးတော့ဖြစ်တဲ့အတွက်ငယ်စာပေါ့အတိညာနဲ့ နှစ်သိအာရခြင်းကိုမိပြီးပြီမေးဖြေထားတဲ့တော့သုရဝေဒနာတော့ပေါ့ပါဒီတော့မှာအမှတ်သားစရာကြီးဝိညာဉ်ဥပဒနာနဲ့ပတ်သက်လို့အမှတ်သားစရာကြီးအများကြီးပါပါလေပြီးတော့အမျိုးသမီးတွေအတွက်လည်းတရားတရားဖြတ်တန်းပြီးကိုယ်ကြီးစရာကြီးအတူကြီးစရာကြီးကောင်းတာကြီးအများကြီးပါညာသောချင်းဘုန်းကြီးတို့ထက်ကြရာတွေပါမှာကြတော့ဒီတော့ကိုအကိုကပြပြီးဖွင့်ကြတော့များပါဒီတော့ကဗုဒ္ဓဟာပထမဟောကျွတ် ဗြဟ္မဝါမှာမိဂရာဟုပေါ့နော်ဣတိပရဏမိဂရာဟုမှာပြစ္ဆဝေငါဟုဓမ္မဆက်ကြပြန်ဟောပါတယ်အဲ့ဒါအိမ်မှာဗြဟ္မဝါဆိုရပေါ့ဗျာဗြဟ္မဝါဆိုလို့ဝါကျွတ်ပြီးတဲ့နောက်ပိုင်းမှာအိကျွသွားလေဥရဝေရတော်ကိုကြွပါဥရဝေရကတ္တပမှုရှိတဲ့ယသိတထောင်ကိုတရားဟောလိုက်တဲ့အတွက်တရားပြတဲ့အတွက်ဉာဏ်ဖြတ်သွားတယ် အဲ့ဒီရဟန္တာတထောင်နဲ့တူဘုရားကဖယ်ကြွလဲဆိုတော့ဗိမိတရာမင်းကြီးကဖျားမဖြစ်ခင်ဖိတ်ထားတယ်ဖျားဖြစ်လို့ရှိရင်သူ့နိုင်ငံအရင်သွားဖို့ဖိတ်ထားခြင်းရဗိမိတရာတို့တိုင်းပြည်ပေါ့မကရတိုင်းညာစုချုံမျိုးကိုကြွလာအဲ့မှာဗိမိတရာမင်းကြီးကမင်းပြိတာပေါင်းပေါ့ဒီထဲမှာတော့ဒီကြပြောတာတော့တသိန်း2000နဲ့အတူကျိုးဆိုဖြူးကျိုးဆိုတဲ့တရားနာတယ် တသိန်းတသောင်းနဲ့လူစုပါတော့သောတာပန်ဖြစ်တယ်လို့ဆိုပါတယ်တသောင်းကတော့တရံကုန်ဒီရဲဆိုဒီလိုမာဝါမှာပြတာဝိနိမာဝါနောက်နေ့နန်းနဲ့ဆုံးဖုံးပြီးကြွားကြွားတဲ့ကြွားဖို့လျှောက်ထားတယ်အဲဒီမှာပဲနန်းတို့ကြွားဆုံးကပ်ဖို့ဘုရားဝိလူဥယျာဉ်တော်ယူလှူဒန်းပါဒါကြောင့်အဲ့ဒီကြောင့်ပထမဆုံးဖြစ်တဲ့ကြောင့်မှာဒါကိုဝိလူယုံကြောင့်လို့ခေါ်ပါအဲ့ဒီဝိလူယုံကြောင့်မှာ အဲတော့အမြဲမပြတရားဟောပါတယ်ပရမဒီဗိမိသရမင်းကြီးတဲ့သူ သောတာပန်ဖြစ်စဉ်ခါရတဲ့ဘုန်းကြီးတို့အဲ့ဒီရာဇကျုံမှာရှိတဲ့ဝိတာကတထေဆိုတာလည်းပါပါတထေကတော့ဓမ္မဒေနာပေါ့တထေကအဲ့ဒီတရားကြီးဈာနာကျင့်သုံးပြီးတော့ပိုင်းမှာသူကဘာပြသောတာပန်ဖြစ်သောတာပန်ဖြစ်ပြီးနောက်တစ်ခါနောက်ရည်တွေသွားနာသရဂံဖြစ်နောက်ရည်တွေသွားနာကျင့်သုံး သူ့ရဲ့ပါရမီရောက်တော့ဒါအဲ့ဒီဝိသကတတိကအနာဂံဖြစ်ဖြစ်သွား။နာဂံဖြစ်သွားတဲ့အချိန်မှာမှကျတော့သူကစိတ်ဓာတ်ကြီးအကုန်ပြောင်းသွားပါလေ။ဒေါသလည်းကုန်သွား၊ကာမရာဂလည်းကုန်သွားတော့သူကတကယ်ကိုမထေရနိဗ္ဗာန်ပုံစံမျိုးနဲ့နေအဲ့ဒီနေရာအိမ်ပြန်လာတယ်။ဇနီးကချိုးစုံနှုတ်ဆက်တယ်။သူကသူ့အလုံးသူပဲသူ့လုံးတယ်ပေါ့။ရဟန္တာပုံစံ၊ရဟန်းပုံစံမျိုးပဲနေထိုင်တယ်။ ဇနီးကတန်တရားရှိလို့နောက်ရက်ဒီမှာအေးဆေးမေးတော့မင်းမှလည်းပြည့်မရှိပါဘူးတဲ့ဒီသူကအဲ့မှာအမှန်တိုင်းပြောတော့ငါဘုရားပြင်တော်တရားနာလို့တရားတွေကျင့်သုံးတဲ့တွင်ဒီတရားတွေရလာလေဆွဲကြောင်းပြောတာပါအဲ့ဒါကြောင့်မို့ဒီလိုဖြစ်ပါလေပြီးတော့ဇနီးတရားမေးတာပေါ့နော်ဒီလိုတရားတွေဟာအမျိုးသားတွေပဲလောက်ကောင်းတယ်လားအမျိုးသမီးတွေရော လုပ်လို့ရတယ်ရပါတယ်အဲမင်းကအဲ့လိုပြောတော့ငါသိတဲ့ပေါ်ကြတယ်ငါကိုယ်တိုင်မင်းကိုဒီလိုဖြစ်စေခင်တာအဲ့မှာသေချာကြတဲ့ဉာဏ်တော်ပေါ့နော်ဗိမိတာမင်းကြီးကိုသွားပြီးလျှောက်ထားတယ်ထန်ရွှေထန်းစင်နေတောင်းဆိုတယ်ပြီးတော့မြို့တော်တန်ရှင်းလုပ်ပြီးဖို့ဒါတွေလည်းတောင်းဆိုတော့အကြနာတွေတော့မလို့သူလည်းတထေးဆိုတော့ဒီအမျိုးသမီးလေးဓမ္မဒိန်နာကိုရွှေထန်းစင်နဲ့ခုခေတ်မောင်ရှင်လောင်းလှဲ့တယ်လို့ပေါ့မြို့တော်လဲလဲပြီးတော့ ကျောင်းတော်သွားပို့တာပါပဲကျောင်းတော်သွားပို့ပြီးနောက်ပိုင်းမှာဓမ္မရိနာဘေကုဏီမှာဖြစ်သွားတယ်ဘေကုဏီမှာဖြစ်သွားတဲ့အခါမှာသူကတော့တထေသမီးလာတာဆိုတထေဆိုတော့ကုံလုံးကြီးပြည်စုံတော့ဗောဗျာလူမဲ့တမ်းမလူကပြောတော့အိမ်မှာတော့မှာပဲနေအဲရောဒီမြို့မှာအထုတ်လို့တော့တရားမဖြစ်နိုင်တော့မှာပဲအထုတ်မယ်စီတော့ဘက်ကိုသွားပါတယ်အဲတော့အကြောင်းကိုသွားအထုတ်တယ်ဗောဗျာ အထုတ်ရင်လည်းအဲ့ဒီမှာဘေကုဏီမှာဗာပြစ်သွားလေတဲ့ယန္တာထေတိမာကြီးဖြစ်ပါတယ်။ယန္တာထေတိမာကြီးဖြစ်သွားတဲ့အခါကျတော့ငါဒီတော့ရပဲနေကောင်းမလား။တော့ရနေတော့ဘာမှထူးပေါ့လေ။မြို့ပေါ်မှာဆိုသူ့ရဲ့ဆွေမျိုးသားချင်းတွေရှိတယ်။ဆွေမျိုးသားချင်းတွေသူတရားနာကျင့်သုံးတဲ့အခါကျတော့အကျိုးများလိမ့်မယ်ဒီလိုမျိုးတော့မြို့ပေါ်ပြန်ရောက်မြို့တော်ပြန်ရောက်လာတဲ့ချိန်မှာပြန်ရောက်တဲ့ကြတော့မိသားခါက ိုလိုစိုးရင်တော့မဟုတ်ဘူးဗျာအနာဂံဆိုတော့ပြန်ပြန်လူထွက်ခြင်းလို့ပြန်ရောက်လာတာဒီလိုစဉ်းစားမိတော့တွေ့တကယ်ကိုတရားသိလို့ပြန်ရောက်လာလားသုံးဖို့လူထွက်ခြင်းလို့ရောက်လာလားသိသိလို့တဲ့အတွက်တရားမေးတာပါဗျာအဲ့ဒီမေးမြန်းချက်တွေတရားတွေကတော်တော်ကောင်းပါနည်းနည်းလေးတော့သိခံနာထောင်ဘာဖြစ်လို့လဲဆိုတော့ဒီတရားတွေကနှစ်တာပါဗျနှစ်တာတာတိုင်းညာ အဲကြောင့်မို့ဒီနေ့တာတာတိုင်းဆိုတော့ပြောရတာလည်းနည်းနည်းလေးခက်တော့အဲတော့ तू ကတရားရမရမေးတော့မေးလို့တဲ့အနေနဲ့စုံစမ်းလို့တဲ့အနေနဲ့မေးများနေတာကိုဖြေထားတယ်နော်ဓမ္မဒိနာဆိုဘေကုဏီမှာဖြေထားတယ်သူကယန္တာယန္တာမှာတာမန်ယန္တာမဟုတ်ပရိတမိတာပတ္တာဆိုတော့ဘုရားတရားတော်တွေကိုယန္တာဖြစ်တာနဲ့တကွအကုန်နားလည်သွားတယ်အဲ့လိုယန္တာမှာဘာသမီလဲဆိုဒီမှာတော့ ဓမ္မကြီးတို့ဒီကကြီးတို့ကိုဘုန်းကြီးနှုတ်လေးပေးတာအဲ့ဒီနှုတ်ကတော့ဒီအမေးဖြေတွေကောင်းမထဲဘူးဗျအမေးဖြေတွေထဲရင်တုတ်ကြရှိဖြစ်သွားဒါကြောင့်လိုအပ်တော့ဘုန်းကြီးဖြတ်ပြောပါအဲ့မှာပထမဆုံးမေးတယ်မေးကွာဘာမေးလဲဆိုတော့ရှင်မဗျာတဲ့လောကမှာတက္ကာယလို့ပြောနေကြတယ်တက္ကာယဖြစ်ကြောင်းတက္ကာယဆိုတာဘာကိုခေါ်တာပါလဲတက္ကာယဖြစ်ကြောင်းတရားတွေကဘာတွေပါလဲတက္ကာယချုပ်ငြိမ်းကြောင်းတရားတွေကဘာတွေပါလဲ တက္ကရာချုပ်ငင်းကြောင့်အကျင့်နေတာဘာတွေပါလဲဒီလိုမေးတကယ်မေးတာတော့တစ်ခုချင်းမေးတာဟုတ်ရှင်မတက္ကရာဆိုဘာကိုပါလဲအိမ်မှာဖြေတယ်ရှင်မတက္ကရာဖြစ်ကြောင်းဆိုဘာတွေပါလဲဒီတစ်ခုချင်းဖြေပါဒီမှာတော့ဘုန်းကြီးကအမေးတွေထည့်မထားဘူးပေါ့နော်ဒီမှာဆုံးတချို့ဆရာတော်ကြီးတွေညီတွေဆိုဒီတက္ကရာတက္ကရာဒိဋ္ဌိတော်တော်ပြောတယ်ပေါ့အဲ့ဒါပါလေဒါကိုအရေးသိရမယ်တက္ကရာဆိုဘာလဲဆိုတော့ ဆွဲလန်းနေတဲ့ရုပ်ဝိညာဉ်တင်ညာသင်္ခါရဝိညာဉ်ဆိုတဲ့ဒီခန္ဓာ၅ပါးသက်ကာယခေါ်တယ်။ထင်ရှားရှိတဲ့တရားတွေပေါ့ဗျာ။ထင်ရှားရှိတာဘာလဲခန္ဓာ၅ပါးပေါ့လောကီခန္ဓာ၅ပါးဒီခန္ဓာ၅ပါးပေါ်မှာဘုန်းကြီးတို့ငါးတိပါးယောက်ျားမိန်းမထင်မှတ်ဆွဲလန်းအဲ့ဒါသက်ကာယကြည့်နော်။အဲ့တော့ဥပါဒณะခန္ဓာဒီရူပ ဥပါဒနဲ့ခန္ဓာ၅ပါးပါပဲဆွဲလန်းနေတဲ့ခန္ဓာ၅ပါးကိုတက်ကာယလို့ခေါ်တယ်အဲ့ဒီပေါ်မှာဘုညာဘာဆွဲလန်းနေငါပဲသူပဲယောက်ျားပဲဆိုင်ကိုဆွဲလန်းနေဒီခန္ဓာ၅ပါးတော့မှတ်ထားမယ်ဒီဘက်ခန္ဓာဝိညာဉ်ခန္ဓာသင်္ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒီခန္ဓာကတာမခန္ဓာမျိုးမဟုတ်ဆွဲလန်းနေတဲ့ခန္ဓာကိုပြောပါဒါလေးမှတ်ထားမယ်ပြီးမှဒီဆွဲလန်းနေတဲ့ ခန္ဓာ၅ပါးဘာကြောင့်ဖြစ်ပါသလဲသက်ကာယဖြစ်ကြောင်းပြောင်းသက်ကာယဘာကြောင့်ဖြစ်သလဲဒီမှာတော့ဘုန်းကြီးတို့အဲ့ဒီစာရဲအတိုင်းပဲအနစ်ချုပ်ရေးပါဘဝတဖန်ဘဝအသစ်ကိုဖြစ်ပေါ်စေတတ်နှစ်သက်ဆွေးညှိခြင်းနဲ့အတူဖြစ်ပြီးထိုးထိုးအာယုံနဲ့လွန်စွာတတ်နှစ်သက်တော်ကာမတဏဘဝတဏဝိဘဝတဏသုံးသက်ကာဖြစ်ကြောင်းတနည်းအားဖြင့်သက်ကာယဖြစ်ကြောင်းတရားပါလေတဏှာပါပဲနော် ကာမဘုံဘဝကိုတောင်းတာတယ်၊ရူပဘုံဘဝကိုတောင်းတာတယ်၊အရူပဘုံဘဝကိုတောင်းတာတယ်။တချို့လည်းဘဝပြတ်ကြောင်းတရားတွေတောင်းတာတယ်။ဘလိုပဲတောင်းတာတောင်းတာမဆိုတော့တချို့ပုတ်စီတာတိတိယူရှိတဲ့ပုံပုံမျိုးစုံ။ဟာဒီဘဝဘဝဒီဘက်ခံနောက်ဘဝနောက်ဘဝခံနေမယ်။နော်။နောက်ဘဝဆိုမရှိဘူး။လက်ရှိဘဝမှာအကောင်းဆုံးဖြစ်အောင်စားမယ်တောင်းမယ်နေမယ်ထိုင်မယ်ဒီလိုပြောတာတွေပေါ့ဗျ။ဒါတွေကပါလေဆိုတော့ဒီပုတ်စီတာတိတိပေါ့။ ဥစီရာဒိဋ္ဌိတို့ဒီမှာဘဝတဲ့ဥစီရာဒိဋ္ဌိဆိုဒါဝိဘဝဝိဝဒနာနော်ဘဝဒနာတို့တတ္တဒိဋ္ဌိဆိုအမြဲတည်နေတာလို့ယူဆနော်ကောင်းလို့ရကိုနှစ်သက်တောင်းတတာကိုကာမဒနာလို့ဒီလိုမှတ်ထားဟောဘဝတွေကနောက်ဘဝရှိအောင်ပါပဲအမြဲမပြတ်တည်ရှိနေတယ်ဒီကဘဝတွေကဘယ်တော့မှမသိဘူးတတ္တရာဒိဋ္ဌိပဲဝင်တတ်တယ်ဒါဘဝတဏဝိဘဝတဏဆိုတော့ဘဝတွေပြတ်သွားတယ် အဲ့ဒါမှတ်ဒီတက္ကာယဖြစ်ဖို့အကြောင်းမှန်တဲ့ဒီတဏှာ၃မျိုးဟာဒါတက္ကာဖြစ်ကြောင်းတရားပဲဒီတက္ကာယကြီးချုပ်ငင်းအောင်ဘာလို့ရမလဲဆိုအောင်ဆက်ကြည့်တက္ကာချုပ်ငင်းကြောင်းတရားချုပ်ငင်းမှုဆိုတာနိဗ္ဗာန်နော်တက္ကာချုပ်ငင်းချုပ်ငင်းခြင်းအဲ့ဒီတဏှာ၃မျိုးအကျွင်းမဲ့ချုပ်ငင်းကိုချုပ်ငင်းခြင်းကိုတက္ကာချုပ်ငင်းခြင်းနော် အဓိကကတော့ဒီခန္ဓာ၅ပါးပေါ်မှာဘုန်းကြီးကဒီတဏှာနဲ့ဆွဲလန်းနေပြောရရင်တိတိကျပြောရရင်တော့ဒီခန္ဓာဥပါဒတခန္ဓာ၅ပါးနဲ့အဲ့ဒီပုံမှာဆွဲလန်းနေတဲ့တဏှာချုပ်ငင်းခြင်းကိုတက္ကချုပ်ငင်းခြင်းနိဗ္ဗာန်ကိုခေါ်တယ်တဏှာလေးတွေမကောင်းဘူးနော်များသောတဏှာဥစီဒီတဏှာလေးပဲခန္ဓာခန္ဓာ၅ပါးပေါ်မှာဆွဲလန်းတာအဲ့ဒီခန္ဓာ၅ပါးနဲ့တကွဒီတဏှာချုပ်ငင်းမှုကို တက္ကချုပ်ငြိမ်းခြင်းနိဗ္ဗာန်ကိုခေါ်ဒီတက္ကချုပ်ငြိမ်းကနိဗ္ဗာန်ကိုရောက်ဖို့လည်းဘာလို့အမလဲလက်ကင်၈ပါးလမ်းကိုကျင့်ရတော့ဒါပဲထုံးစံတယ်အဲ့ဒါကိုအရိယာမက်ကင်ကိုခေါ်ပါတယ်ဒီလိုလေးပဲတာမမှတ်ထားမယ်နော်ပြီးတော့ပြန်ချုပ်ပြောရရင်တက္ကရာဆိုတာဘာလဲခန္ဓာ၅ပါးဆွဲလန်းနေတဲ့ခန္ဓာ၅ပါးယုံနာတရားတက္ကရာတက္ကဖြစ်ကြောင်းတရားပါလေအဲ့ဒီဆွဲလန်းနေတဲ့ပုံမှာဒီပုံမှာ ဆွဲလန်းနေတဲ့ပုံမှာတွေ့တောင်မှုဆွဲလန်းမှုပေါ့ဗျာအတူတူပါအဲ့ဒီယုံ nant တရားခန္ဓာ၅ပါးပေါ်မှာဘာလို့ဆွဲလန်းမှုတဏှာအဲ့ဒါတက္ကဖြစ်ကြောင်းတရားအတဏနဲ့ခုနဆွဲလန်းတဲ့ခန္ဓာ၅ပါးယုံ nant တရားတွေချုပ်ငင်းရနေတာဒါတက္ကချုပ်ငင်းခြင်းချုပ်ငင်းရနေရအဲ့တော့တက္ကချုပ်ငင်းဖို့အတွက်ဘုန်းကြီးတို့ဘာလို့အောင်လဲမဂ္ဂင်၈ပါးလမ်းစဉ်နဲ့ညီဒီယုတ်တရားနံတရားတွေပေါ်မှာယုတ်တဘာဝနံဘာစမြောင်းမှားတယ် အဲ့လိုမှန်မှန်နဲ့ဝိပဿနာဉာဏ်နဲ့စဉ်စဉ်တက်နောက်ဆုံးတော့မဉ္ဇဉ်ဖွဉ္ဇဉ်ရသွားလို့အဲ့ဒီလောက်ကြည့်ရမယ်အောက်ကိုဆက်ကြည့်မယ်နော်အောက်ကလည်းနည်းနည်းနည်းနည်းလို့သေချာနားတော်မယ်နော်အောက်မှာတခါတာမန်ပုဂ္ဂိုလ်ဆိုရင်တော့ဖြေဖို့နည်းနည်းခက်တယ်ပေါ့ဆွဲလန်းမှုဥပါဒဆွဲလန်းတာဆိုဥပါဒခေါ်ဆွဲလန်းမှုဥပါဒဥပါဒနဲ့ခန္ဓာ၅ပါးဖြစ်ပါသလားဥပါဒနဲ့ခန္ဓာ၅ပါးလားလို့ဒါမေးတယ်။နော်ဥပါဒဟာ ဥပါဒနဲ့ခန္ဓာ၅ပါးမှာတခြားဖြစ်သလားဒါမေးရနော်ဆွမ်းလန်းနေတဲ့ဥပါဒံတရားတတ္တနုဒါကိုပြမနာလေဒါကြတော့ဘုန်းကြီးကသင်္ကြန်လေးပါလေးတက်ခုမှပုံနာလေဥပါဒံဥပါဒံတရားတွေပေါ့ကာမဥပါဒံဒိဋ္ဌုပါဒံဥပပါဒံဝိစုပါဒါမျိုးပေါ့ဥပါဒံတရားတွေရှိတယ်အဲ့ဒီဥပါဒံတွေကိုဥပါဒံတရားအဲ့ဒီဥပါဒံတရားတတ္တနော်ဒီ ဆွဲလန်းပြီးတော့ဖြစ်နေတဲ့ဥပါဒနဲ့ခန္ဓာ၅ပါးတတ္တဥပါဒနဲ့ဥပါဒနဲ့ခန္ဓာမတူဘူးဒါလေးမှတ်ထားဖို့နော်အဲတော့ဥပါဒဆိုတာကတတ္တဥပါဒနဲ့ခန္ဓာတတ္တဒါမျိုးမှတ်ထားနော်ပြီးတော့ဥပါဒဆိုတာဘာလဲဥပါဒနဲ့ခန္ဓာဆိုတာဘာလဲဒါလေးနဲ့သူကပြောနေတာတော့ဥပါဒနဲ့ဥပါဒနဲ့ခန္ဓာအတူတူပဲလားတခြားတူလားဆိုရင် မေခွန်းမျိုးပါနော်အရာတူတာမဟုတ်ဘူးနော် သူကလုံးလုံးကွဲပြားနေတာလည်းမဟုတ်ဘူးသူကတော့ဥပါဒံကဘယ်လိုလဲဆိုဆန္ဒတာကဒါဥပါဒံနော်ဘယ်ရာကိုဆွဲလိုက်ဖြစ်တဲ့ခန္ဓာ၅ပါးကိုဆွဲလိုက်ဖြစ်ဒါကတုတ်တတုတ်ကဟောနော်ဆွဲလမ်းမှုဥပါဒံဆိုရင်ဥပါဒံတရားတစ်ပါးတည်းဖြစ်ဥပါဒံကဥပါဒံနဲ့ခန္ဓာဖြစ်တယ်ဆိုရင်တဏှာလာဥပါဒံခန္ဓာဖြစ်လို့မျိုးရုပ်ဝိညာဉ်ပညာသင်္ခါရတွေဝိညာဉ်တွေက ဥပါဒခန္ဓာမဟုတ်ဘူးလို့ဒီလိုပဲအတိတ်ပဲထွက်သွားတယ်ပေါ့နော်။ဒါကြောင့်မို့ဥပါဒနဲ့ဥပါဒနဲ့ခန္ဓာတခြားသည်လို့ဒီလိုမှတ်ထားပထမဆုံး။နော်အဘိဓမ္မာမှာကြတော့ပြီးတော့ဒီခုနသင်္ညိုလေးလာထားဖို့ဥပါဒံ၄ပါးရှိတာပေါ့နော်။ကာမဥပါဒံဒါလောဘ၊ဒိဋ္ဌုပါဒံဒိဋ္ဌိပြီးတော့သီလပရိပါဒံဒါလည်းဒိဋ္ဌိအတ္တဝါရုပါဒံဒိဋ္ဌိတော့ဥပါဒံတရားအနေနဲ့ပြောရင်တော့ လောဘနဲ့ဒေသူဒီနှစ်ခုတည်းဒီနှစ်ခုကိုဥပါဒဒီနှစ်ခုနဲ့လူတွေဟာဆွဲလမ်းမှုတွေဖြစ်ကြတယ်ပေါ့ဒါကဥပါဒံတရားဘယ်နှပါလဲဆို၄ပါးတရားကိုရကောပြီးလောဘနဲ့ဒိဋ္ဌိဥပါဒနဲ့ခန္ဓာ၅ပါးကြာအများကြီးဖြစ်သွားတယ်အဲ့မှာယူပုပါဒနဲ့ဆိုတော့ယုတ်တရားအလုံးဝေဒနုပါဒနဲ့ဆိုတော့ဝေဒနာသင်ညုပါဒနဲ့ဆိုတော့သင်ညာသင်္ခါရုပ္ပ သာရနဲ့ခန္ဓာဆိုစေတသိက်50တော့ဝိညာဉ်တင်ညာလွဲတဲ့စေတသိက်အကုန်လုံးပါဝိညာဉ် ानु ပါရနဲ့ခန္ဓာစိတ်အလုံးလောကီစိတ်အလုံးပါအဲ့မှာကြည့်လိုက်ပါဦးခုနကဆွဲလမ်းမှုသူကမေးတာကဥပါဒာနဲ့ဥပါဒာနဲ့ခန္ဓာကတခြားစီလားသို့မဟုတ်အတူတူလားဒါကိုပြောတယ်နော်ဥပါဒံကဥပါဒံနဲ့ခန္ဓာ၅ပါးမဟုတ်ဘူးဒီလိုဖြေသွားတယ်နော်ပြီးတဲ့အခါကျအဲ့ဒီမှတ်စုတွေပဲကြည့်နေဥပါဒံဥပါဒံခန္ဓာ၅ပါးမဟုတ်ဘူး ဘုရင်မှတ်စုပဲပြတယ်ဥပါဒံဟာဥပါဒခန္ဓာ၅ပါးမဟုတ်ဘူးဥပါဒနဲ့ခန္ဓာ၅ပါးမှာတခြားလည်းမဟုတ်ဘူးဒီအမှန်စင်စစ်ကတော့ဥပါဒခန္ဓာ၅ပါးလိုခြင်းတတ်မြင်မှုဒီဥပါဒံဖြစ်တဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးမှာလိုခြင်းနဲ့တတ်မြင်နေတဲ့ဆွဲလန်းနေတဲ့သဘောဟာဒါကဥပါဒနော်အဲတော့ပြောရရင်တော့ဥပါဒံတရားကကျင်းတယ်ဥပါဒံတခန္ဓာတရားကျဲအဲတော့ ဥပါဒံတရားကိုတော့ဥပါဒံနဲ့ခန္ဓာလို့ပြောလို့ရတယ်ဥပါဒံနဲ့ခန္ဓာ၅ပါးလုံးကိုတော့ဥပါဒံလို့ပြောလို့မရဘူးဒါလေးဆိုကြပြသိချင်တယ်နော်ဒါတော့နည်းနည်းခက်တယ်နည်းနည်းလေးဇာဝနာဝရှိရင်လွယ်တယ်ဇာဝနာဝမရှိရင်မလွယ်ဘူးပြန်ပြောပါမယ်ဥပါဒံဆိုတာက၄ပါးရှိတယ်ကာမှုပါဒံဒိဋ္ဌုပါဒံသီလပရုပါဒံအတ္တဝါရုပါဒံကာမှုပါဒံဆိုတာလောဘကိုပြောပါတယ်နော် ဒီတော့ကဒိဋ္ဌုပါဒသီလပတုပါဒအတ္တဝါရုပါဒဒါဒိဋ္ဌိကိုပြောပါတယ်။ရောဥပါဒံတရားဆိုချုပ်လိုက်ရင်တော့ဒေါဘနဲ့ဒိဋ္ဌိဥပါဒနဲ့ခန္ဓာကြောင့်၅ပါးကျဲယူဥပါဒခန္ဓာယုတ်တရားအလုံးဝေဒနုပါဒနဲ့ခန္ဓာဝေဒနာသင်ညုပါဒနဲ့ခန္ဓာသင်ညာသင်္ခါရုပ္ပကသင်္ခါရုပါဒနဲ့ခန္ဓာဝိညာဉ်တင်ညာလွဲတဲ့စေတသိက်90ဝိညာဉ်ဥပါဒခန္ဓာကလောကီစိတ်တွေအဲ့ဒါအလုံးကိုဥပါဒနဲ့ခန္ဓာဒါကြောင့်သူမေးတဲ့မေးခွန်းနဲ့ အဲလိုဥပါဒာနဲ့ဥပါဒခန္ဓာအတူလားလို့မေးလို့ရင်မတူဘူးဒီလိုမှတ်တာနော်အဲလိုဘာပြောချင်တာလဲဆိုဒါပေမဲ့လို့ဥပါဒနဲ့ဒီဥပါဒံဆိုတော့ဥပါဒနဲ့၅ပါးလည်းမဟုတ်ဘူးဒါပေမဲ့လို့ဥပါဒနဲ့ခန္ဓာ၅ပါးမှာတခြားလည်းမဟုတ်ဘူးဒါကိုပြောတယ်အဲ့ဒါမှနော်ဆိုလိုတာကတော့ဥပါဒံဆိုတာကလောဘနဲ့ဒိဋ္ဌိပေါ့လောဘနဲ့ဒိဋ္ဌိဆိုဟိုမှာသင်္ခါရသင်္ခါရုပါဒနဲ့ခန္ဓာပဲလို့ပါတယ်ကြံနေဟာပြန် ဒီဥပါဒံတရားတွေမဥပါဒံတရားမပါဘူးလောဘနဲ့ဒိဋ္ဌိဆိုတာကခုနဝိညာဉ်တင်ညာလွဲတဲ့စေတသိက်90ရှိတယ်ဒါသင်္ခါရုပါဒနဲ့ခန္ဓာအဲ့ဒီဟာတစ်ခုပဲသင်္ခါရခန္ဓာတွေမှာပဲဥပါဒံဥပါဒနဲ့ခန္ဓာပါနေကျန်တာတွေကလွတ်နေအကြောင်းမို့ဥပါဒံဥပါဒနဲ့ခန္ဓာ၅ပါးလာတဲ့ဒါဒီထဲမှာတခြားမို့ဒီထဲမှာပါဝင်တယ်ဒါပေမဲ့လို့ဥပါဒနဲ့ခန္ဓာ၅ပါးလည်းတခြားမဟုတ်ဘူးအတူတူတော့မဟုတ်ဘူး ဒီထဲမှာပါဝင်နေတဲ့တရားတစ်ခုလို့ဒီလိုမှတ်ထားနောက်တစ်ခုသွားမယ်နော်ဘုန်းကြီးတို့တက္ကာဒိဋ္ဌိ20အဲဒီသွားမယ်အောက်ကိုဆက်ပြီးမယ်နော်တက္ကာဒိဋ္ဌိ20ဒါကဘုန်းကြီးတို့တရားကမ္မထံတရားတွေအားထုတ်ကြပြီးကမ္မထံလောကမှာဆိုတာ အသုံးများတဲ့တရားနော်တက္ကာဒိဋ္ဌိ20ဘယ်လိုဖြစ်လာကြလဲဆိုသူတော်ကောင်းတရားတွေကိုမတွေ့ဘူးသူတော်ကောင်းတွေကိုမတွေ့ဘူးမမြင်ဘူးသူတော်ကောင်းမတွေ့ဘူးမမြင်ဘူးတော့ဘာဖြစ်လဲ တော်ကောင်းတရားမှာနာရကောင်းမှမသိလိလာကောင်းမှမသိလိလာကောင်းမှမသိတော့သူတော်ကောင်းတရားတွေအကြမ်းမြကုသကနည်းနေတဲ့ခါကျဘာဖြစ်လဲဘုန်းကြီးဟောဒီရုပ်ခန္ဓာကိုယ်ရုပ်ပါတင်ငါလို့ထင်တယ်ငါလည်းထင်တယ်သာသမီလည်းထင်တယ်အာတုဘယောက်ျားမိန်းမထင်တယ်ဒီရုပ်ဒီရုပ်တရားကြီးနော်ပြီးတော့ဒီငါမှာရုပ်ရှိတယ်ဒီလိုလည်းထင်တယ်ဒီရုပ်တရားတစ်ခုကိုပဲထင်မြင်မှုက၄မျိုး꿰သွားရုပ်ကငါလို့ထင်တယ် ငါမှယုတ်ရှိတယ်လို့ထင်တယ်ပြီးတော့ယုတ်နိုင်ငါတည်တယ်လို့ထင်တယ်ယုတ်ငါမှယုတ်တည်တယ်ထင်တယ်နော်ငါနဲ့ယုတ်တည်တယ်ယုတ်နဲ့ငါတည်တယ်အဲ့လိုထင်မြင်ချက်အထင်မှားမှု၄မျိုးပေါ့ဝေဒနာမှာလည်းဒီတိုင်းထင်ဆိုလိုတာကတော့ယုတ်တရားတွေပေါ်မှာငါလို့ထင်တာပေါ့ထင်မြင်မှု၄မျိုး꿰အောင်ပြောနေဝေဒနာမှာလည်းငါလို့ထင်တာပဲသင်ညာလို့ငါလို့သင်ညာမှာလည်းငါလို့ထင်တယ်သင်္ခါရမှာလည်းငါလို့ထင်တယ်ဝိညာဉ်မှာလည်း ဘာလို့ထင်တယ်မို့တခုတခုမှာအထင်မှားမှုက၄မျိုးရှိတော့၄၅လို့20အဲ့ဒါတက်ကတည်းက20လို့ပေါ့အထင်မှားမှု20အ ਨੇ ဆုံးကတော့ဘုန်းကြီးတို့ဘာမှထားဖို့လည်းလိုလေဆိုဒီခန္ဓာ၅ပါးယုံ nant တရားတွေပေါ်မှာငါတို့ဘာယောက်ျားမိန်းမထင်မှတ်တာဟာဒါတက်ကရလို့ခေါ်တယ်ထင်ရှားရှိတဲ့အဲ့မှာအောက်မှာအတုကြုံလေးရေးတာထင်ရှားရှိတဲ့ခန္ဓာ၅ပါးယုံ nant တရားတွေပေါ်မှာပါလေငါလို့ထင်မှတ်မှားတာတက်ကတည်းကနော် တက္ကာယဆိုထင်ရှားရှိတဲ့တရားထင်ရှားရှိတဲ့တရားပါလေခန္ဓာ၅ပါးယုံနာတရားအဲ့ဒီပုံမှာမှဒိဋ္ဌိကအယူမှားတာဟောတာငါပဲသူပဲယောက်ျားပဲမိန်းမပဲသားပဲသမီးပဲဒီလိုထင်တာမျိုးကိုတက္ကာဒိဋ္ဌိခေါ်တယ်အောက်မှာဆက်ကြည့်မယ်ဒီတက္ကာဒိဋ္ဌိ20ကင်းွာခြင်းကင်းွာဘာလို့ရမလဲဆိုတော့သူတို့ကောင်းတရားသူတို့ကောင်းတွေကိုတွေ့ရင်ရှိလို့ရင်သွားဖူးရမယ်တွေ့ရမယ် သူတော်ကောင်းတွေတကယ်ကျင့်ကြံအထုနေပုဂ္ဂိုလ်ပြောတာပါကျင့်ကြံအထုနေပုဂ္ဂိုလ်မှကိုယ်ကသွားတွေ့ရမယ်တွေ့ပြီးတော့သူတော်ဒီသူတော်ကောင်းတရားတွေမှာလေ့လာမယ်နာယူရမယ်နာယူတဲ့အခါကျဘာဖြစ်လဲဒီသူတော်ကောင်းတရားတွေကိုယ်မှသိလာပြီးွားပြီးွားလာတဲ့အခါကျဟောဒီယုံနာတရားတွေဟာယုံနာတရားတက်တက်ပဲဒီပေါ်မှာငါတို့ကငါသူတော်ဘာယောက်ျားမင်းမှထင်းနေတာအဲ့ဒါတွေကိုဝိပဿနာရှုမှကွာပါတယ်ဒီတိုင်းတော့မကွာပါဘူးယုံနာတရားတွေမြင်အောင် ရုပ်သဘောနာမ်သဘောတွေမြင်အောင်ရှုရတယ်။ကြောင်းကျိုးမြင်အောင်ရှုရတယ်။ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ရုပ်နာတရားတွေပေါ်မှာအိသဒုက္ခအနတ္တမြင်အောင်ရှုရတယ်။အဲ့ဒီလိုဥပဒနာဉာဏ်နဲ့ဆင်းရဲမြင်သွားရင်တော့ငါဒီဘယောက်ျားမိန်းမကင်းစင်ပါမယ်။အဲ့မှာတက္ကတိဖြစ်ဖြစ်ပါလေဒါအလုတ်ပိုင်းနဲ့ဆိုင်။ပြီးတော့ဆက်မေးပါလေ။ဒါသူကတစ်ခုချင်းမေးတာ။မေးလိုက်ဖြေလိုက်မေးလိုက်ဖြေလိုက် တက္ကနေကြီး20ဘလို့ဖြစ်ပေါ်လာတယ်လဲမေးတယ်ဖြေတယ်တက္ကနေကြီးကင်းကွာဘလို့လုပ်မလဲတက္ကဖြေတယ်ပြီးတော့မှအဲ့ဒီတက္ကနေကြီးနဲ့ဆက်ဆက်ပြီးတော့ဒီတက္ကနေကြီးကင်းကွာဖို့အတွက်ဘလို့ကျင့်ဘလို့ဟာမျိုးတွေနဲ့ကျင့်ရမယ်အဲ့ဒီရမယ်အင်္ဂါ၈ပါးနဲ့ကျင့်ရမယ်ဒါတွေခွန်ကြီးတို့ဟိုဓမ္မစကြာပြောလို့မှလည်းပြောခဲ့ပြီသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပဒါပညာမဲ့ခင်သမ္မာဝါစာသမ္မာကမ္မန္တသမ္မာဇီဝသီလမဲ့ခင် တမ္မာဝါယမတမ္မာတတိတမ္မာသမာဓိဒါပညာမဲ့ခင်ဒီမဲ့ခင်စပါးနေညီကြည့်ညီကျင့်သုံးရတာပေါ့နော်အဲ့မှာဒီမှာထပ်ပြောချင်တာကသီလမဲ့ခင်ဆိုတာစောက်တည်တိုင်းပြည်စုံနေပေါ့ဗျာမစောက်တည်မပြည်စုံဒါအခြေခံမဲ့ခင်နဲ့မှာပါတယ်သူကကျင့်တဲ့ဉာဏ်တဲ့နေရာမှာတော့စောက်တည်ထားမှတိတိုင်ကျင့်နေတဲ့အချိန်မှာမပါဘူးဒါကိုမူလမဲ့ခင်လို့ခေါ်တယ်မူလမဲ့ခင်မှာဘုန်းကြီးတို့နှစ်မျိုးပြောကြတယ် သီလရယ်ကမ္မတက္ကရာတမ္မာဒိဋ္ဌိရယ်ကမ္မတက္ကရာတမ္မာဒိဋ္ဌိဆိုတာခွန်ကြီးတို့ဗာပြောရလဲဆိုကောင်းတာလို့ကောင်းကျိုးရမယ်ဆိုးတာလို့ဆိုးကျိုးရမယ်တရားတရားအခြေခံနဲ့ဉာဏ်ပညာပေါ့နော်အဲ့ဒီဉာဏ်ပညာမျိုးကိုယ်တဏ္ဍာမှာရှိရပြီးတော့သီလလည်းပြည့်စုံအောင်အဲ့ဒီလိုသီလနဲ့ပြည့်စုံမှခွန်ကြီးတို့တရားထုတ်လို့ရဒါအခြေခံမဲ့ခင်ခေါ်ပြီးတော့အခါကျတော့ ဟောပါကဝိပဿနာမဲ့ခင်ဆိုတာကတော့ဉာဏ်နဲ့မဲ့ခင်နေပေါ့ဒီတမာရီမဲ့ခင်ပညာမဲ့ခင်ဒါတွေနဲ့အထောတမာရီမဲ့ခင်ဗြဟ္မတမာရီမဲ့ခင်တမာရီရအောင်ကျင်အထောရတယ်နော်တမာရီမဲ့ခင်တမာတတိပေါ့မစိဏအောင်နဲ့ဗြဟ္မကအောင်လို့ရတယ်ကတကတမာဝိုင်မအကူလေးလောက်ပြရတယ်တမာဝရတမာဝိုင်မကအကူညီပေးမှတမာတတိက ထားတဲ့အာယုံမှာကတ်ထားတဲ့အာယုံမှာကတ်သွားပြီးတော့တမာတမာရီဖြစ်သွားတယ် အဲ့ဒီလိုဖြစ်သွားတဲ့ခါအထူးကြောင်းကြဆိုင်ဆရာတော့မလုပ်ဘူးဒါပေမဲ့ဘုန်းကြီးတို့တွေဒီမတ်စိတ်နဲ့အာရုံတွေမကတ်ခင်ကြတော့တော်တော်ကြောင်းကြဆိုင်ရတယ်နော်ဒါလေးတတိထားအဲဒီမှာကာယကဝိရိယလိုလိုတယ်စေတသိကဝိရိယလည်းလိုတယ်ဘုန်းကြီးကနာနာပြောတယ်အဲ့ဒါအထူးကြောင်းကြဆိုင်မှတ်ပြီးပြီးမှဒီမှာတဆင့်တက်ပြီးမြင့်လာနော်အဲ့ဒီပါလေးအဲ့ဒါလေးတော်တော်ကောင်းပါအဲ့ဒါလေးကြည့်မယ်။ဘာမေးလိုက်လဲဆိုတော့ အရိယာမေဟာတဲ့ဒီမှာအမေးလိုက်မယ်ဆိုအရိယာမေဟာသင်္ခတတရားလားအသင်္ခတတရားလားဒါလေးမေးတာဒါကြတော့ဘုန်းကြီးတို့နည်းနည်းပါးပါးလေးလေ့လာဘူးမှဟိုလိုမလေ့လာဘူးရင်တော့နည်းနည်းခက်တော့နော်သင်္ကတတရားလားအသင်္ကတတရားလားသင်္ကတဆိုတာကတော့ဒီကံစေဥရဝါဒအကြောင်းတရားတွေပြုပြင်ဖန်တီးရလို့ ဒါသင်္ကတဆိုအသင်္ကတဆိုကံစီဥပါဒဒီဥကအကြောင်းတရား၄ပါးကပြုပြင်မှုမရှိဘူးဒါအသင်္ကတခေါ်တယ်ကံစီဥပါဒအရိယာမဲ့ဆိုတာကဘုန်းကြီးတို့မဂ္ဂင်၈ပါးတမ္မာဒိဋ္ဌိယတမ္မာဒိဋ္ဌိယပညာတမ္မာသင်္ကပ္ပလည်းဝိဝိတက်ပေါ့စေတသိက်အရာနည်းပြောတမ္မာဝါစာတမ္မာကမ္မနာတမ္မာဇီဝတော့ဒီသူ့အမိတိုင်းစေတသိက်တွေ သမ္မာဝိုင်မဝိရိယသမ္မာတတိယသမ္မာတတိသမ္မာသမารိယဧကကဒီတရားတွေကစေတသိက်တွေဒီစေတသိက်တွေကပြုပြင်ဖန်တီးလို့ဟုတ်လားဒီနေ့ညာဖြစ်တဲ့မြတ်ပြန်ညာဖြစ်ဒီနေ့ဒီလိုတွေးတယ်တော့ကြာကြာတွေးတစ်မျိုးတွေးတယ်သမ္မာဝါစာသမ္မာကမ္မနာသမ္မာစီဝခုသီလလုံးနေတော့သမ္မာဝါစာသမ္မာကမ္မနာသမ္မာစီဝဖြစ်တော့သီလပျက်စီးသွားရင်ဘုံတို့တဏ္ဍာဒါတွေပျောက်သွားပြန်တယ် တမ္မာတတိမှတ်စိတ်နဲ့အောင်နဲ့ကတ်သွားရင်တမ္မာတတိဖြစ်တော့မကတ်လို့ရှိရင်ဒီတမ္မာတတိကမဖြစ်ပြန်ကြောင်းကြဆံကိုတမ္မာတမာရီတို့ဒီတိုင်းဒီတမာရီရမှာဒီမဲ့ခင်သုံးပါဖြစ်တယ်တမာရီမဲ့မရမဖြစ်ဘူးဆိုလိုတာသူတို့တွေကအကြောင်းတစ်ခုအကြောင်းပြုပြင်ပြောင်းရင်းကြောင်းပြောင်းပြောင်းပြောင်းသွားကံကြောင်းနဲ့ပြောင်းနိုင်တယ်စိတ်ကြောင်းကိုလည်းပြောင်းနိုင်တယ်အာရစားတော့မှုစားတဲ့အရာတွေအတိုင်းများလို့လည်း ဆိုင်နဲ့ညှိုက်သွားတော့လေဒါတွေပြောက်တယ်ပြုပြင်ပြောင်းလဲခံနေတရားတွေပြီးတဲ့အခါကျတော့ဥဒုဥဒုကပူလိုင်းနဲ့တစ်မျိုးအေးလိုက်နဲ့တစ်မျိုးအကုန်လုံးပြုပြင်ပြောင်းလဲခံအဲတော့အရိယာမက်ဆိုတဲ့မက်ခင်၈ပါးတရားဟာအကြောင်းတရားကံစေဥဒုဟာရဆိုအကြောင်းတရားတွေကပြုပြင်ဖန်တီးထားတဲ့အရာတွေဖြစ်တဲ့အတွက်တနည်းအားဖြင့် ပညာပဲဖြစ်ဖြစ်ဝိတက်ပဲဖြစ်ဖြစ်ဒီတရားတွေဥပတ္တိပဲဖြစ်ပြီးပြခဏငယ်သုံးချက်များတာတည်တဲ့အတွဲတက္ကရာတရားကိုခေါ်တယ်။နိဗ္ဗာန်ကြတော့အတ္တက္ကရာတရားဒီကံစီဝတ္ထုကအကြောင်းတရားတွေပြုပြင်လို့မရတဲ့တရားအဲကြောင့်မို့အတ္တက္ကရာတရားနိဗ္ဗာန်တရားတွေဖြစ်တယ်အတ္တက္ကရာတရားမဟုတ်ဘူး။နိဗ္ဗာန်ဒီခုနကအရိယာမေဟာတက္ကရာတရားနိဗ္ဗာန်တရားတွေဖြစ်တဲ့အတွက်အရိယာမေဟာ အသင်္ကရာတရားမဟုတ်ဘူးသင်္ကရာတရားသာဖြစ်တယ်လို့ဒီလိုမှတ်ထားမယ်နော်အဲ့ဒါလေးမှတ်ဒါကတော့အရိယာမေဟာသင်္ကရာတရားလားအသင်္ကရာတရားလားဘယ်လိုမေးတာမေးတဲ့အခါကျတော့ဘေကုဏီမသူက သူကိုယ်တိုင်ကတရားရတာဒါလည်းလို့ခု ဖြေနိုင်တာပေါ့နော်ကဲနောက်တစ်ခုဆက်ကြည့်မယ်နော်နောက်တစ်ခုကသာမဏေနံပါတ်3သူကဘာမေးလိုက်လဲဆိုတော့အရိယာမဲ့ဖြင့် သီလခန္ဓာသမာဓိခန္ဓာပညာခန္ဓာ၃ပါးတို့ကိုသွင်းယူနိုင်ပါသလားနိုင်သလားဆိုတော့ငတ်တတ်ကြဘိုက်တယ်မှာတော့ပါတာဒီမှာဘုန်းကြီးတွေကပြုတ်ကြသွင်းယူနိုင်သလားဒုခန္ဓာထိုခန္ဓာ၃ပါးဖြင့်အရိယာမေကိုသွင်းယူနိုင်သလားခုနအရိယာမေဆိုမဂ္ဂင်၈ပါးပဲဒီမဂ္ဂင်၈ပါး ਨੇ သီလသမာဓိပညာထဲမှာသွင်းနိုင်သလားဒီခန္ဓာ၃ပါးကပဲအရိယာမေကိုပြန်သွင်းနိုင်သလား အပြညာနာနာမေးတာအဲ့ဒီမှာဘုန်းကြီးတို့ကဘာသိထားမလဲဆိုခန္ဓာကအဲ့ဒီမှာဟောထားတာက၅မျိုးဒီခန္ဓာကအသုံးလုံးတစ်မျိုးပေါ့နော်ဘုန်းကြီးတို့ခါတိုင်းခန္ဓာလေးနေတာမတူဘူးအဲ့မှာကြည့်လိုက်နံပါတ်1ကသီလခန္ဓာနံပါတ်2ကသမာဓိခန္ဓာနံပါတ်3ကပညာခန္ဓာနံပါတ်4ကအောက်ကိုဆက်ဆွဲမယ်ဝိမု ക്തി ခန္ဓာနံပါတ်5ကဝိမု ക്തി ညာနာတသနခန္ဓာဒါလေးကြည့်မယ်နော်အဲ့ဒီအဲ့ဒီ ရပြီပေါ်ပြန်တက်ပေါ်အခေါ်နံပါတ်1ကပြန်ကြည့်မယ်နံပါတ်1ကဓာကြီးဆွဲမချမ်းနံပါတ်1ကသီလခန္ဓာသီလခန္ဓာမှာက လောကီသီလလောကုတ္တရာသီလနှစ်မျိုးရှိအခုဘုန်းကြီးတို့မဲ့ညာဖုံညာမရသေးဘူးမှဖြစ်တဲ့သီလကြလောကီသီလခေါ်တယ်အဲ့ဒါလောကီစိတ်တွေနဲ့အတူဖြစ်တဲ့သီလမဲ့ညာဖုံညာရသွားပြီမဲ့ဖို့ရသွားပြီဆိုတာ လောကုတ္တရာသီလနော်အဲ့မှာလောကုတ္တရာနဲ့သီလပေါင်းအောင် ညဏ်ရပေါင်းတာဒီမှာမပေါင်းသေးပဲဖြစ်အဲ့ဒီလောကုတ္တရာနဲ့သီလပေါင်းအောင်နော်အဲ့ဒါတခုလေးလောကုတ္တရာသီလလောကုတ္တရာသီလလောကုတ္တရာသီလဆိုမက်ဖို့လောကုတ္တရာစေတုနဲ့အတူဖြစ်တဲ့သီလတနည်းအားဖြင့်မညာပုံညာရပြီးမှဖြစ်တဲ့သီလမျိုးလောကုတ္တရာသီလအားလေးမှတ်ထားမယ်ပြီးတဲ့အခါကျတော့တမာရိခန္ဓာတမာရီနဲ့ပတ်သက်တဲ့ခန္ဓာနဲ့ဒီမှာ လောကီတမာရီလောကုတ္တရာတမာရီနှမျိုးပေါ့ လောကီတမာရီဆိုတော့ဥပ္ပစာရတမာရီအပ္ပဒတမာရီဝိပဿနာခဏိကတမာရီဒီဇန်တရားတွေတမာရီရအောင်အားထုတ်ရင်ဗြဟ္မဇန်ဇန်နမိတ်တွေပေါ်လာပါဘူးနမိတ်တွေပေါ်လာရင်ဒါဥပ္ပစာရတမာရီဖြစ်လာပြီနမိတ်တွေပေါ်လာမသိနေအောင်လည်းကတ်သွားပြီကတ်သွားရင်နမိတ်တွေပေါ်လာတယ်ဇန်ဒီမှာဖြစ်တဲ့တမာရီကိုဥပ္ပစာရတမာရီလို့ခေါ်ပါတယ်အဲ့ရနဲ့ဆက်အားထုတ်လိုက်တယ်ဥပ္ပစာရတမာရီခိုက်တဲ့မှာじゃနမိတ်ကမခံနိုင်ဘူး နမိတ်ကပြုတ်ကျသွားလိုက်အိပ်ပျော်သွားလိုက်ဇာယင်္ဂါတွေလည်းမဆင်ញင်နိုင်သေးဘူးဒါဥပ္ပစာရသမားကြီးလို့ခေါ်ပါဇံရသွားပြီဆိုလို့သူကဒီနမိတ်ကလည်းပြုတ်ကြမသွားဘူးဇံငါတွေလည်းဆင်ញင်နိုင်သွားရင်ဇံရတယ်လို့ခေါ်နော်ပရမဇံဆိုဝိတေဝဇာရပိတိပုကဧကရာဒီဇံငါ၅ပါးကိုသူကဆင်ញင်နိုင်စွမ်းရှိဒါဥပ္ပစာရသမารိအပ္ပနာသမารိ ဇံပိုင်းကိုအထုတ်တဲ့ပုဂ္ဂိုလ်ကြဒီသမာဓိနှစ်ပါးလိုအပ်တယ်ဝိပဿနာဓာရိုက်သွားတဲ့ပုဂ္ဂိုလ်များကြတော့ဝိပဿနာခဏိကသမာဓိလိုအပ်တယ်ဝိပဿနာခဏိကသမာဓိနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ခဏနာပြောခဲ့ဖို့ပါတယ်ဘယ်လိုလဲဆိုတော့ဒီအာယုန်တစ်ခုတော့မပြတ်ကတ်နေရတဏှာဤတိုင်းတဏှာဤလုံးနှစ်နာရီတိုင်းနှစ်နာရီလုံးဘယ်လောက်ဒီကမလဲဆိုဇံသမာဓိလို ဇန်တမာရီကဲ့သို့ခိုင်မြေအောင်ကံဘုရားတဏှာကြီးထိုင်တဏှာကြီးလုံးနှစ်နာရီတိုင်းနှစ်နာရီလုံးအဲ့လိုကတ်နေမှာဝိပဿနာဉာဏ်ဖြစ်ပါအဲ့ဒါလေးလည်းမှတ်ထားဒီတော့ဝိပဿနာဉာဏ်နေအခိုက်အတန့်မှာတော့လောကီတမာရီနော်မဉဏ်ဖုံညာမရသေးခင်ကြာသင်္ခါရုပ္ပကဉာဏ်ပြီးတော့အနုလောမဉာဏ်တိုင်းအောင်ဒါတွေကလောကီတမာရီလောကုတ္တရာတမာရီဆိုတာမဉဏ်ဖုံညာရသွားပြီ ဒီမက်ဆေ့ခုတ်စေးတဲ့အတူဖြစ်တဲ့တမာရီကိုလောကုတ္တရာတမာရီပညာခန္ဓာဒီသွားမယ်နော်ဒီမှာလည်းလောကီပညာလောကုတ္တရာပညာနှစ်မျိုးခွဲမယ်လောကီပညာဆိုကာမတက္ကရာဉာဏ်ကာမတက္ကရာဉာဏ်ဉာဏ်ခုနပြောခဲ့တဲ့ကာမတက္ကရာဉာဏ်နဲ့တူပဲကာမတက္ကရာတမာဒိဋ္ဌိလို့လည်းခေါ်တယ်ဒါကြလေကာမတက္ကရာတမာကာမတက္ကရာဉာဏ်လို့ခေါ်တယ်ကံကံရဲ့အကျိုးကိုယုံကြည်တဲ့ဉာဏ်မျိုးပေါ့ဗျာ နော်ကောင်းတာလို့ကောင်းကျိုးရမယ်ဆိုးတာလို့ဆိုးကျိုးရမယ်အဲ့ဒီကြမှာဘုန်းကြီးတို့တွေကယုံကြည်မှုရှိပြီးလုပ်ရဲတာပေါ့ဗျာနောက်ရူပဇံအရူပဇံတွေနဲ့တူဖြစ်တဲ့ပညာနော်ပရမဇံရူပဇံတွေရတယ်အရူပဇံတွေရတယ်အဲ့ရနေဆက်အားထုတ်တဲ့ပင်ဉ္ဉာဏ်တွေဖြစ်တဲ့ပင်ဉ္ဉတကိုးတွေရတယ်ဒါလောကီပညာအကြီးရောလောကုတ္တရာပညာဆိုတော့လောကုတ္တရာမဲ့ဖို့တွေနဲ့တူဖြစ်တဲ့ပညာပေါ့ဗျာဒါလောကုတ္တရာပညာ အဲ့ရဝိမုတ်တိခန္ဓာအရိယာပုတ္တရာမဲ့ရပြီးခိုးလာတော့ဒါကိုတိတခွဲပါနော်အဲ့ဒီမှာတော့သောကုတ္တပညာပေါ်မဲ့ဖို့ပညာခိုးကပိုးနေနော်သောကုတ္တဖို့ပမဲ့ပညာပဲဖြစ်ဝိမုတ်တိခန္ဓာအရိယာပုတ္တရာအရိယာပုတ္တဝိမုတ်တိညာနာဓာတနာဝိမု ക്തി ညာနာဓာတနခန္ဓာဆိုပစ္စုပ္ပနာဉာဏ်ခါရီတိကြဘုန်းကြီးတို့လည်းရိုက်ထားတယ်ပြန်ပြန်ကြည့်နိုင်မှာ အမှားမှန်မှန်ပြန်တွေးတာမှတ်တတ်အဲ့မှာကြည့်လိုက်အဲ့ဒါကခုနကမေးထားတာကမဂ္ဂင်၈ပါးမဂ္ဂင်၈ပါးမဂ္ဂင်၈ပါးမှာအရိယမဂ္ဂင်၈ပါးနဲ့သီလခန္ဓာသမာဓိခန္ဓာပညာခန္ဓာ၃ပါးကိုတွင်းယူနိုင်မှာလားအဲ့ဒီမှာပါဝင်သွားမယ်ဒီမဂ္ဂင်၈ပါးကနေဒီသီလသီလသမာဓိပညာကိုသိမ့်ယူနိုင်မှာလားသို့မဟုတ်ဒီခန္ဓာ၃ပါးကပဲအရိယမဂ္ဂ မဂ်ကြီး၈ပါးကိုသိယူနိုင်မလားသွင်းယူနိုင်မလားဒါမျိုးပြောတာနော်ခုနကအစပိုင်းပြန်ကြည့်မယ်နော်အပေါ်ပြန်တက်လာသီလသီလခန္ဓာသမာဓိခန္ဓာပညာခန္ဓာအပေါ်ပြန်တက်အဲ့ဒီမှာသီလခန္ဓာသမာဓိခန္ဓာပညာကြည့်မယ်နော်အဲရပြီဟိုမှာတော့မဂ်ကြီး၈ပါးကသမာဓိထိယပညာသမာသင်္ကပ္ပဝိတ္တအင်္ဂါ၈ပါးပဲရှိတယ်စေတသိက်၈လုံးပဲရှိတယ် ဒီမှမကဘူးသီလခန္ဓာဆိုလောကီစိတ်စေတသိက်ကြီးစိတ်နဲ့တူစေတသိက်ကြီးလည်းပါတာလောကုတ္တရာလောကီရောသမာဓိခန္ဓာမှာလောကုတ္တရာလောကီရောပညာခန္ဓာမှာလောကုတ္တရာလောကီရောဒီလိုဖြစ်နေအဲ့တော့အရိယာမဲ့ဆိုတာလောကုတ္တရာမဲ့ခင်၈ပါးထဲမှာပါတယ်လောကုတ္တရာမဲ့ခင်ရောမဲ့ခင်၈ပါးပဲဒါကြောင့်အရာချင်းတယ်သီလခန္ဓာသမာဓိခန္ဓာ ပညာခန္ဓာဒါကြတော့လောကီလောကုတ္တရာတရားအလုံးဖြစ်နေပြီးအရာကျယ်တယ်ဘုန်းကြီးတို့အရာကျင်းတဲ့အထင်မှာအကျယ်ကတွင်းလို့မရဘူးအကျယ်ထဲမှာတော့အကျဉ်းအကျဉ်းကတွင်းလို့ရတာဒါကြောင့်မလုပ်လို့ရလဲဆိုတော့သီလမဲ့ခင်သုံးပါးကိုသီလသီလခန္ဓာတမာရိခန္ဓာပညာခန္ဓာသုံးပါးနဲ့သာအရိယာမဲ့ကိုတွင်းလို့တွင်းယူလို့ရတယ်အရိယာမဲ့ကနေပြီးတော့ သီလခန္ဓာသမာဓိခန္ဓာပညာခန္ဓာသုံးပါးကိုသွင်းယူလို့မရဘူးဒီလိုပဲမှတ်ထားမယ်အဲ့ဒါဆိုရင်တော့ပုံနာလေးလွယ်သွားပြီအဲ့ဒီမှာတခါသူတို့ကထပ်ပြီးတော့ရှင်းညာတယ်ပေါ့ဒီသီလမဲ့ခင်သုံးပါးကိုဒီသီလခန္ဓာအစုသီလခန္ဓာတွေမှာသွင်းယူရဘယ်လိုသွင်းယူရမလဲအမျိုးတူဇတ်တူတဲ့အတွက် သီလခန္ဓာရဲ့သီလအစုထဲမှာတွဲယူပါသမာဓိမဂ်က၃ပါးရှိတယ်သမာဓိမဂ်က၃ပါးကသမာဝါယမသမာတတိသမာသမာဓိအဲ့ဒီ၃ပါးကိုတော့သမာဓိခန္ဓာထဲမှာအမျိုးအဲ့ဒီ၃ပါးရှိတဲ့ထက်ကသမာဓိခန္ဓာဆိုတာတကယ်တော့သမာဓိကိုပြောတာလေလောကီသမာဓိလောကုတ္တသမာဓိအဲ့ဒီ၃ပါးထဲမှာကျတော့အဓိကဘာသွားတူလဲဆိုသမာသမာဓိမဂ်ကတစ်ခုပဲတူအဲ့ဒါကြောင့်အမျိုးတူဇတ်တူဖြစ်တဲ့အတွက် တမာရိခန္ဓာတွင်းယူအောင်ကျန်တဲ့တမာဝါယမနဲ့တမာတတိမက်ခင်တို့ကြတော့ဒီတမာရိကို အကူအညီ ပေးတဲ့အနေနဲ့ဒီတမာရိခန္ဓာတမာရိစုရဲ့ကိုတွင်းယူအောင်ဒီလိုပြောတာ။နောက်တမာဒိဋ္ဌိတမာဒိဋ္ဌိနော်ပညာမက်ခင်ကနှစ်ပါးရှိတယ်။ပညာမက်ခင်နှစ်ပါးမှာပညာခန္ဓာဆိုတာဒီမှာလောကီပညာလောကုတ္တပညာနှစ်ခုလုံးပါတယ်။တမာရိတိမက်ခင်ကိုပဲအဓိကပညာကမျိုးတူဇတ်တူနေတယ် အဲ့ဒါကြောင့်ပညာခန္ဓာသိမ်းတာမသင်္ကပ္ပမဲ့ခင်ကြတော့ဘုန်းကြီးတို့ဒီပညာဖြစ်ဖို့အတွက်ဒီအထောက်အကူပြုတဲ့အနေနဲ့ဆိုသူကပညာထဲမှာသိမ်းလို့ရတယ်ဒီလိုလေးမှတ်ထားနော်ပြီးတဲ့အခါကျတော့ဘာဆက်မိလဲအောက်ကိုဆက်သွားမယ်နော်စာမျက်နှာနံပါတ်တုံးပြီးတော့၄ကြောင်တော့မယ်အဲ့ဒါရှင်းနေကြလို့ပြောပြီးသားအဲ့မှာဘာမေးလိုက်လဲဆိုရှင်မဖျားတဲ့ တမာရီနဲ့တမာရီနမိတ်ဆိုတာဘာခေါ်လို့ပါဘာကိုခေါ်ပါလဲဒါတွေကိုရှင်းနေလို့နော်တဖို့တစုရီဖြစ်ခြင်းအာယုန်တစ်ခုတည်းရှိခြင်းကိုတမာရီတမာရီရတယ်ရတယ်ဆိုတော့ဘာပြောလဲအာယုန်တစ်ခုတည်းကတ်နေတဲ့သဘောမျိုးပြောတယ်တမာရီကိုဘုန်းကြီးတို့တစ်ခါတည်းမှာစာပေမှာဘာသုံးလဲဧကကရာလို့သုံးတယ်ဧကကဧကကတေအကအာယုန်အာယုန်တစ်ခုတည်းကိုကတ်နေတဲ့သဘောကိုတမာရီခေါ်တယ် နော်အာယုန်တစ်ခုတည်းရှိနေခြင်းအာယုန်တစ်ခုတည်းဖြစ်နေခြင်းဒါတမာရီခေါ်တယ်ဒါတမာရီရတယ်ကာလိချိုးတကာတို့မာရီတမာရီရတယ်သိသဘောမပေါက်တမာရီရတယ်ဆိုမှတ်လို့ကောင်းတယ်ဗျာအာယုန်တစ်ခုတည်းကတ်သွားပြီဆိုတော့အားရအရှင်ဗျာဒီနေ့မှတ်လို့တော်တော်ရှင်းပြတယ်ဗျာဒါပဲစိတ်ကအဲ့ဒီအာယုန်ကိုကတ်သွားတဲ့သဘောတမာရီနမိတ်ဆိုတမာရီဖြစ်ကြောင်းတရားကိုပြောတယ်တမာရီဖြစ်အောင်မလုပ်ရမလဲတတိပ္ပံ၄ပါး တိပ္ပံ၄ပါးပွားရမယ်တတိပ္ပံ၄ပါးတတိရှိနေတမာရီဖြစ်တာတတိမရှိတမာရီမဖြစ်ဒါလေးမှတ်ထားမယ်အောက်မှာတမာရီနဲ့တမာရီနမိတ်ဒါလေးမှတ်ထားမယ်တတိပ္ပံ၄ပါးကိုအမြဲမပြဒါကြောင့်ဘုန်းကြီးတို့ကတချို့တမာရီအားနည်းနေတဲ့ပုံပုံများကြတော့ဘာလို့ ਆ လဲဆိုတော့အဲတမာရီရအောင်သွားတာလာတာနေတာထိုင်တာစားတာတောက်တာတွေအသေးစိတ်အမှုရာလေးတွေပေါ့အဲ့မှာတတိကခံတတိကလာရင်တမာရီဖြစ်မှာ တတိကလွတ်နေတော့တမာရီမရဘူး။အဲဒါတမာရီဖြစ်ခြင်းကြောင့်ရင်းကတော့တတိမြဲအောင်တတိကအောင်လုပ်အောင်ပြောတာခုဘုန်းကြီးတရားဟောတယ်ဒီပေါ်မှာတတိကပြောနေအောင်ကြိုးစားရတယ်။နော်တခုတရားပြောတယ်တတိကနေအောင်ကြိုးစားစားတယ်တောက်တယ်တတိကနေအောင်ကြိုးစားရေချိုးတယ်အင်သာရေချိုးကန်းသွားတယ်တတိကနေအောင်ကြိုးစားအဲ့လိုအရာအလုံးကတတိကနေပြီဆိုရင်တော့ဘုန်းကြီးတို့တွေ သမာဓိဖြစ်လို့လားပေါ့ဒါသမာဓိဖြစ်ခြင်းအကြောင်းမှတ်တာဒါဆက်မေးတယ်ဗျာဘာမေးလဲအောက်ကြည့်လိုက်သမာဓိအချမ်းရနဲ့သမာဓိဘာဝနာရှင်မဗျာ သမာဓိအချမ်းရနဲ့သမာဓိဘာဝနာဆိုတာဘာကိုပြောလိုပါလဲဒါတွေဆက်မေးပါသမ္မာပဒံတရား၄ပါးသမာဓိအချမ်းရနဲ့ဒါဖြေသွားတယ်သမ္မာပဒံတရား၄ပါးဆိုတာဘာလဲဆိုဘုန်းကြီးတို့ ဖြစ်ပြီးတဲ့အာဟုသူတွေကိုနောက်ထပ်အကျိုးပေးခွင့်မရအောင်လုပ်ပြရလူတိုင်းလူတိုင်းဟာရဟနာမဖြစ်သေးဘူးအာဟုသူတွေပါလိနော်ဖြစ်တတ်ပြောမိဆိုမိလုံးမိတတ်တွေးမိတတ်တာအာဟုသူတွေဒီအာဟုသူတွေကဖြစ်ပြီးလို့ရင် နောက်ထပ်ကိုအတွက်အကျိုးပေးခွင့်မရအောင်ဒါတွေခွန်ကြီးကကောင်းတဲ့လုပ်ငန်းတွေလည်းလုံလောက်ပြုလုပ်ရဒါတခု မဖြစ်သေးတဲ့အကုသိုလ်တွေကငါတဏ္ဍာမှာမကောင်းတဲ့အတွေ့တွေမကောင်းတဲ့အလုပ်တွေမကောင်းတဲ့ပြောတွေမဖြစ်အောင်လုပ်မယ်ဆိုတဲ့ဒီဝိရိယတွေထားနေတော့ခုလိုတရားထုတ်တယ်ပေါ့ဗျာတရားတွေသင်တော့မဖြစ်မဖြစ်သေးတဲ့ကုသိုလ်တွေကိုဖြစ်အောင်လုပ်တယ်ဖြစ်ပြီးသားကုသိုလ်တွေကိုဒီတဲ့ဒီတဲ့များလောင်ပွားလောင်ခိုင်မြဲလောင်လို့အဲ့ဒါသမ္မပဒံပြန်လေးပါနော်အဲ့တော့ဘုန်းကြီးတို့ကဗာပြောရလဲဆို တတိမြဲကိုဆိုရင်ဝိရိယလည်းအလုတ်ပိုင်းနဲ့ပြောမယ်ဒါကတော့စာတိုင်းပြောအလုတ်ပိုင်းနဲ့ပြောရင်ခုနဘုန်းကြီးကတရားဟောတယ်တတိကနေပြောဘာလို့ကြောင်းကြဆယ်ငါမလွတ်အောင်ကိုတတိကတတိကအောင်လုပ်မယ်တရားထုတ်လည်းဒီတိုင်းဝင်လေနဲ့ထွက်လေမှတ်တယ်ဘာယောဒဖောက်ပြီးမှတ်တယ်ဒီပေါ်မှာတတိကအောင်လုံးလာစိုက်ပြီးအာငါမလွတ်အောင်ကိုလုပ်မယ်မလွတ်အောင်ကိုမှတ်မယ်ခါရီဝိရိယအနေဆိုခါက ညွတ်ကြလန်ခေါင်းကငိုက်တာပြန်မှဝိရိယလည်းကာယကဝိရိယလည်းတင်းတင်းချင်းမှစေတသိကဝိရိယလည်းတင်းတင်းချင်းထားမှအဲ့ဒါကြောင့်မှအဆင်ပြေကာယကဝိရိယအားနေနိုင်ခေါင်းဟောကိုယ်ညွတ်ကြမှာစေတသိကဝိရိယအားနေနိုင်ဒီမှတ်စိတ်ကအာရုံနဲ့တော်တော်နဲ့မကတ်ချင်ဘူးလွတ်လွတ်လွတ်လွတ်နေတယ်အဲ့ဒီခါကျကိုကဘာလို့ရမလဲတင်းတင်းရင်းနဲ့တော့တင်းတင်းရင်းနဲ့မရရောက်မှမယ်မကတ်ကောင်မှမယ် အဲ့လိုတော့တင်းတင်းလှုပ်လိုက်ရင်သူကရသွားပါအဲ့လိုလှုပ်ပြီးတော့ဒါကတော့ခွန်ကြီးတို့ဒီသမဗုဒ္ဓတရား၄ပါးဟာသမာဓိရဲ့ခြံရံဖြစ်တယ်ဆိုတော့သမာဓိရဲ့အထောက်အကူဖြစ်တယ်ဆိုတာအတူတူပဲနောက်သမာဓိဘာဝနာ သမာဓိဘာဝနာဆိုတည်ကြည်တဲ့ဘာဝနာဖြစ်တော့ဘယ်လိုလုပ်ရမလဲဝီရိယတို့တတိတို့ သမာဓိတို့ဒါတွေကိုအကျင့်ဖန်များစွာအလေးကျင့်လုပ်ရမယ်နော်တတိကအောင်လို့ တတိကဖို့ပါလဲဝိရိယလေးစိုက်တယ်ဝိရိယလုံးရတဲ့ဆက်ကကြာပြီးတော့အဲ့လိုတတိနဲ့ဝိရိယတို့အချိုးညီညီလုံးလုံးသွားတမာရီကဖြစ်လာအဲ့လိုအလေးချင်းလုပ်ပေးတော့တမာရီဘာဝနာတမာရီစခန်းခေါ်လို့ဒီဘာဝနာကအောက်မှာနှစ်မျိုးခွင့်ပြုရေးထားပါဘာဝနာတမာရီဘာဝနာပညာဘာဝနာတမာရီဘာဝနာ သမာဓိဘာဝနာဆိုတာဘုန်းကြီးတို့စံတရားတွေအထုတ်တာပေါ့ဗျာပညာဘာဝနာဆိုဝိပဿနာဉာဏ်နဲ့ရှင်းအောင်အထုတ်တာပေါ့သမာဓိဘာဝနာမှာလည်းဒီမှာထပ်ပြီးခွဲလိုက်တော့ကမ္မထသမာဓိဝိပဿနာသမာဓိအရိယာမေကသမာဓိသမာဓိဘာဝနာမှာသမထသမာဓိဆိုစံတွေရအောင်လုပ်တာပေါ့ဝိပဿနာဉာဏ်သမာဓိဆိုဝိပဿနာဉာဏ်နဲ့ရှင်းအောင် အထုတ်တာမျိုးဆိုလိုတာပြီးတဲ့အခါကျတော့ဝိပဿနာဉာဏ်နဲ့ဆင်းရဲတဲ့ပြီးမဲ့ဉာဏ်ပုံဉာဏ်ရသွားတာမျိုး အရိယာမေကသမာဓိကိုခေါ်တယ်နော်ဒီမှာဘာကိုမေးချင်တာလဲဆိုတော့ဒီမှာဘေကုဏီမာကြီးကပရိသမီတာဘက်ကမကပရိသမီတာပတ္တဉာဏထေရီမာကြီးဆိုတော့သူကဘာမေးပြီးဘာမေးမယ်ဆိုတော့သူကသိဗြဟ္မအရိယာမက်ကိုမေးခဲ့တော့အရိယာမက်ကို မေးပြီးမှဒီသမာဓိဘာဝနာ မေးတဲ့သူဒါသူဘာသိကျင်ဘာကိုမေးလို့လာတယ်ကိုသိအရိယာမက်ကနေမေးမေးရဆက်ပြီးမေးတဲ့အတွက်ဒီနေရာမှာသူက အရိယာမကသမာဓိကိုဆိုလိုမှန်းသိတယ်ဒါကြောင့်မို့အဲ့ဒီအခြေကိုဖြေသွားပြီးတော့ဆက်မေးပြန်ဒီအပိုင်းလေးတွေပေါ့ဗျာဒီပိုင်းလေးじゃဘာလာလဲဒီဘုန်းကြီးကြည့်လိုက်ဒီပိုင်းကျတော့ဒီသင်္ခါရ၃မျိုးမေးတယ်နော်အဲ့ဒီအဲ့ဒီတရားတော့အဲ့ဒီအမေကုန်းじゃတော်တော်ခက်ဘာဖြစ်လို့လဲဆိုတော့သင်္ခါရတွေအများကြီးဖြစ်နေသင်္ခါရနဲ့ပတ်သက်ပြီးမေးတဲ့အခါမှာ ဘယ်သင်္ခါရမေးတယ်ဆိုတာဒါဘေကုဏမာကြီးကယဟန္တာပရိသမီတာပြပြယဟန္တာထေရီဖြစ်နေလို့သိတာသူမေးချင်တာကဒီသင်္ခါရမေးပြီးနိရောဓမပကိုဆက်မေးမှာအဲတော့ဒီသူမေးချင်တဲ့သင်္ခါရကနိရောဓမပနဲ့ဆက်ဆက်တဲ့သင်္ခါရမေးတယ်ဆိုဒါသိတာပေါ့တာမန်ပုဂ္ဂိုလ်တော့ပဲသိမှာသူကမေးတာကရှင်မဗျာသင်္ခါရဘယ်နှမျိုးရှိပါသလဲဒီလိုမေးတာဒါပြီးရင်သူကမပြီးသေးဘူး နော်သင်္ခါရတွေမေးပြီးနောက်ထပ်နိရောဓသမပကလာပြီးတော့သူလိုချင်တဲ့သင်္ခါရဘာလဲဆိုတော့ကိုကအိမ်မှာအရိယာတာမန်ပုဂ္ဂိုလ်မျိုးဆိုမသိနိုင်ပရိသမီတာမေကပါဠိလိုပတ္တဆိုဘုရားတရားလိုကိုကျွမ်းကျင်တဲ့ဘေကုဏီမှာမျိုးဘေကုမျိုးမှာသိနိုင်အဲ့တော့ဒီမှာသင်္ခါရနဲ့ပတ်သက်ဘုန်းကြီးတို့ကြားရတာဒီကရုပ်ဓမ္မကြီးတွေကြားဖို့ပါလေပရိစ္ဆသမုပ္ပါမှာလေဝိဇာသင်္ခါရဝိဇာပိဇာသင်္ခါရဒါပါတယ် အဲ့ဒီမှာသင်္ခါရကြပုံညာပြီးသင်္ခါရအပုံညာပြီးသင်္ခါရအာနိမစာပြီးသင်္ခါရဒီလိုခေါ်ပုံညာပြီးသင်္ခါရအဲ့ဒီမှာပါတယ်ပုံညာပြီးသင်္ခါရကာမကုသကံတွေရူပကုသကံတွေပုံညာပြီးသင်္ခါရခေါ်အပုံညာပြီးသင်္ခါရဆိုတာကတော့အကုသကံတွေကိုခေါ်တယ်ပြီးတော့နေအာနိစာပြီးသင်္ခါရကိုအရူပကုသကံတွေကိုခေါ်တယ်နောက်သင်္ခါရတစ်မျိုးရှိတယ်ကာယသင်္ခါရဝစီသင်္ခါရနော် ဒီခါကျမနောသင်ဝေစီစိတ်ဓာတ်သင်္ခါရအော်ဒီပုံစံနဲ့နဲ့တူတူပဲအတိပဲအရာတစ်မျိုးကွဲနေတဲ့သင်္ခါရရှိသေးတယ်။ဘာလဲဆိုတော့ကိုယ်ဖြင့်ပြုလုပ်ရတဲ့ကာယကံစေတနာကိုကာယသင်္ခါရခေါ်တယ်။ဒီတရားကိုသူဒါကိုပြောသေးတာမဟုတ်ဘူး။ကြံတဲ့သင်္ခါရတွေဒါရှင်းပြတယ်ဟုတ်။နှုတ်ဖြင့်ပြုလုပ်ရတဲ့စေတနာကိုဝစီသင်္ခါရခေါ်တယ်။စိတ်ဖြင့်ပြုရတဲ့မနောကစေတနာကိုဒါကိုစိတ်ဓာတ်သင်္ခါရခေါ်တယ် အခုဒီထဲမှာပါတဲ့သင်္ခါရတစ်မျိုးပေါ့အများကြီးပဲသင်္ခါရတွေအများကြီးဖြစ်နေအဲကြောင့်မို့နော်ကာယကစေတနာဝစီကစေတနာမနောကစေတနာအဲဒီမှာကာယသင်္ခါရဝစီသင်္ခါရမနောကမနောစေတသင်္ခါရဒါတွေခေါ်ထားတာရှိတော့အဲတော့ तू ကသင်္ခါရနဲ့ဒီမှာ၃စုလောက်ကွဲနေကွဲနေတော့ तू မေးတာတာမန်မေးတာမေးတော့ तू ဆက်မေးလာမယ်မေးခွန်းနဲ့ပတ်သက်ပြီးတော့ဘေကုဏ္ဏမယထာကိုသိလိုက်တယ် ဟော तू ကနောက်ထပ်မေကုံမေဦးမဲ့သဘောရှိတယ်ဒီမေကုံနဲ့ပတ်သက်တဲ့သင်္ခါရပဲဖြစ်ရမယ်ဆိုရင် तू ကနောက်ထပ်မေးမှနိရောဓသမပတ်နဲ့ပတ်သက်ဆက်မေးမေးမှဖြစ်တဲ့သူအဲ့ဒါနဲ့ပတ်သက်တဲ့သင်္ခါရကိုဖြေသွားဒါကတော့တော်တော်အာအသိကိုကောင်းတာပေါ့နော်တာမညာနဲ့မဖြစ်နိုင်ပေါ်ပြန်ကြည့်မယ်ဒီသင်္ခါရသုံးပါးအကြောင်းသင်္ခါရသုံးပါးဆိုတော့ဘာလဲဗျာလို့မေးတော့နိရောဓသမပတ်နဲ့ပတ်သက်တဲ့သင်္ခါရကို မေးတာဖြစ်တဲ့အတွက်ဒီမှာကာယသင်္ခါရဝစီသင်္ခါရမနောသင်္ခါရဆိုကာယသင်္ခါရ၃မျိုးဖြစ်ပါတယ်နော်အပေါ်နည်းနည်းတင်ပါသင်္ခါရ၃မျိုးဆိုတာဘာလဲဆိုတော့ကာယသင်္ခါရဝစီသင်္ခါရမနောသင်္ခါရအဲ့မှာသူကထပ်တိုင်းပြီးပါဒကာကြီးဟိုနေရှင်မရှင်မဗျာကာယသင်္ခါရဆိုဘာခေါ်တယ်လဲဝင်လေထွက်လေပေါ့ဝင်တဲ့ထွက်တဲ့ဝင်လေထွက်လေကကာယသင်္ခါရပဲ ဘာကြောင့်ဒီဝင်လေထွက်လေကိုကာယသင်္ခါရခေါ်သူတခုချင်းမေးတာဓမ္မဒီသင်္ခါရသုံးပါးဆိုတာဘာလဲကိုမေးတယ်ပြီးတဲ့အခါကျကာယသင်္ခါရဆိုတာဘာခေါ်လဲဝစီသင်္ခါရဆိုတာဘယ်ဟာကိုခေါ်လဲပြီးတော့စိတ်တသင်္ခါရဆိုတာဘာခေါ်လဲတခုချင်းတခုချင်းမေးသွားအိမ်မှာတော့ဘုန်းကြီးတော်တော့ခြုံတော့ဇာအနေနဲ့ခြုံတော့ပေါင်းရင်ဒီမှာခြုံပြင်ဝင်လေထွက်လေအားကာယသင်္ခါရဝိတ္တနဝိစာရဝစီသင်္ခါရ ပညာနဲ့ဝေဒနာဟာစိတ်ဓာတ်ပညာနဲ့ဘာကြောင့်မို့ရှင်မဗျာဝင်လေထွက်လေကိုကာယသင်္ခါရလို့ပြောရပါသလိုဒါတတ်ရှင်ဝင်လေထွက်လေဆိုဒီခန္ဓာကိုယ်ကြီးပေါ်မှာဖြစ်တယ်ဒီခန္ဓာကိုယ်ကြီးနဲ့ဆက်ဆက်တယ်တက်ရှူတာပဲကြည်လိုက်ရှူခြင်းတဲ့စိတ်ကြောင့်ရှုသွင်းလိုက်တယ်ဒီခန္ဓာကိုယ်ရှိနေဒါရှုဝင်လေထွက်လေရှိတာဒီခန္ဓာကိုယ်မရှိဝင်လေထွက်လေလုပ်လို့မရဘူးဥပမာဘုန်းကြီးတို့ဥပလောကိပန္နခန္ဓာတည်းကနတ်တိ ရူပဘုံနဲ့အရူပဘုံတို့ဆိုတာခန္ဓာစိတ်မှာကာယမရှိဘူးရုပ်ကာယမရှိဘူးမရှိတဲ့အခါကျသူတို့ဝင်လေထွက်လေမရှိဘူးဒါကိုပြောခြင်းအဲကြောင့်ဝင်လေထွက်လေဆိုတာဒီခန္ဓာကိုယ်ကြီးနဲ့ဆက်ဆံဒီခန္ဓာကိုယ်ကြီးရှိမှဖြစ်တယ်ကိုယ်နဲ့ဖြစ်ကိုယ်၌ဖြစ်ကိုယ်နဲ့ဆက်ဆက်နေတော့ရောဂါသင်္ခါရဝင်လေထွက်လို့ဂါသင်္ခါရခေါ်တယ်နောက်တစ်ခုကဝိတ္တနဲ့ဝိစာရဝစီသင်္ခါရလို့ထင်ပြောပြန် ဘာကြောင့်မို့ပစီသင်္ခါရပြောရသလဲလို့မေးရင်ဘုန်းကြီးတို့တခုတည်းပြောမယ်ကြံရင်ဘာဖြစ်လဲအရင်စဉ်းစားသုံးသပ်ငါဗဒီနေ့တော့ဘယ်သူဘာပြောမလဲဘယ်သူဘာပြောမလဲဒီကိုပြောမဲ့စကားလေးတွေဝေဖန်နေဆင်ញင်နေသုံးသပ်တယ်စဉ်းစားဆင်ញင်မှုကဒါဝိတ္တနောက်ကဒါလေးကိုဘယ်လိုပြောရင်ကောင်းမလဲသုံးသပ်မှုကဝိစာရအဲ့ဒါအဲ့လို ပထမဆုံးဆင်ញင်သုံးသပ်ပြီးမှဒီစိတ်ထဲကနေနော်ဆင်ញင်သုံးသပ်ပြီးမနောကံမနောကံဘယ်လိုရေးထားမလဲမနောကံကနှုတ်ဖြင့်ပြောဆိုရင်ဖြစ်တာဟုတ်ဘူးဒီမနောကမနောကလည်းကနေပြီးတော့နှုတ်ဖြင့်ပြောဆိုတာဖြစ်တယ်ပထမဆုံးဆင်ញင်သုံးသပ်တယ်ဆင်ញင်သုံးသပ်ပြီးတော့မှဘာဖြစ်လာလဲအဲ့မှာစိတ်ထဲကနေ ပြောမဲ့အကြောင်းအရာတွေထွက်လာထွက်လာမှအဲ့မှာနှုတ်ကပြောအဲ့မှာရေးထားတာပြတ်တော့ပြီးခြင်းရှင်းဥသောဆင်ញင်ကြံစီသုံးသပ်ပြီးမနောကံမနောကံသာနှုတ်ဖြစ်နေဖြစ်မနောကံမနောကံနေရနေပြီးတော့နှုတ်ပြောမဲ့ပထမဆုံးစိတ်ထဲကနေပြီးတော့ရှင်းဥသောဆင်ញင်သုံးသပ်တယ်ဆိုတာမနောကံနဲ့ဆင်ញင်သုံးသပ် နှုတ်ကလည်းဆင်ញင်သုံးသပ်ပြီးတော့မှနှုတ်ကလည်းစကားပြောဆိုတာအဲ့ဒါကိုပြောခြင်းနော်ဒီမှာအသေးသေးမချောပဲဖြစ်စိတ်ထဲကနေဘယ်မှာပါလဲစဉ်းစားပြီးဆင်ញင်တယ်ဒါမနောကံနော်ပြီးမှမနောကံနဲ့ဆင်ញင်သုံးသပ်ဆင်ញင်သုံးသပ်ပြီးမှနှုတ်နဲ့ပြောဆိုနော်အဲ့ဒါကိုပေးစကားစကားအသေးသေးချောင်းပြီးမှပြန်ပြင်ပြီးနော်ဒီတိုင်းမျိုးမှတ်တာစိတ်ထဲကဘာလို့မလဲဆင်ញင်နဲ့သုံးသပ်တယ်စဉ်းစားတယ်ဒါဝိတဝိစာနော် အဲ့လိုဆင်ញင်သုံးသပ်ပြီးမှဒါလည်းမလို့လဲနှုတ်နဲ့စကားပြောတယ်ဒီလိုမှတ်ထားဒါကြောင့်မို့ဝိတက်နဲ့ဝိစာရဝစီသင်္ခါရနောက်စိတ်တသင်္ခါရဒါလေးကတော့ဘုန်းကြီးတို့ဝေဒနာနုပဒနာနဲ့ဆိုင်တယ်ဒါလေးမှတ်ပညာမှတ်သားမှုပညာခံစားမှုလို့ဆိုတာကစိတ်နဲ့ဆက်ဆက်ဖြစ်တယ်မှတ်တယ်ဆိုစိတ်တရားနဲ့မှတ်လိုက်တာခံစားရတယ်ဆိုစိတ်တရားနဲ့ရောဖြစ်နေတယ်ခံစားရမှလည်း စိတ်ကိုမိပြီးပြန်စိတ်မကြည်ခံစားမှုမဖြစ်ဘူးမှတ်သားတယ်ဆိုတော့စိတ်ရှိမှမှတ်သားလို့ရစိတ်မရှိရင်မှတ်သားလို့မရစိတ်တို့စေတသိက်တို့ဆိုတော့တွဲနေဒါလေးပြောစင်အဲကြောင့်ဝေဒနာမှတ်တဲ့ခံကြတော့ဒီခံစားမှုဝေဒနာစိတ်ရှိမှယောဂဝေဒနာဆိုတာကစိတ်ရှိမှခံစားရတယ်စိတ်မရှိမှခံစားအောင်ဒါကိုပြောစင်ဒါကြောင့်မို့တင်ညာနဲ့ဝေဒနာစိတ်ကုန်ပြီးဖြစ်တယ်စိတ်နဲ့ဆက်ဆက်နေတယ်စိတ်ဆက် စိတ်နဲ့ဆက်ဆက်ဖြစ်နေတဲ့အတွက်စိတ်တသင်္ခါရလို့အဓိကတော့ဘုန်းကြီးတို့ဝိညာဉ်ဥပနာအတွက်ဒီအချက်လေးကိုပြောချင်တာဒါလေးသိချာမှတ်ထားမယ်ဝိညာဉ်နဲ့ပညာဆိုပါလေစိတ်ကိုမိတယ်စိတ်စိတ်နဲ့ဆက်ဆက်ဖြစ်တယ်စိတ်မရှိရင်ဒီပင်ဝိညာဉ်ပညာမဖြစ်ဘူးစိတ်ရှိမှဝိညာဉ်ပညာဖြစ်တယ်ဒါမျိုးလေးမှတ်ထားစိတ်ရှိမှခန္ဓာမှုဖြစ်မယ်စိတ်ရှိမှမှတ်သားမှုဖြစ်တယ်ဒါလေးမှတ်ထားနော်ဒါကြောင့်ဝိညာဉ်နဲ့ပညာဟာစိတ်တသင်္ခါရ ဒီဟာလေးကိုဝိညာဉ်နုပဒနာကြောင့်ဒါထပ်ထပ်ပြောရမယ့်အရာဖြစ်တယ်ဒါလေးကိုသိချမှတ်တော့ပြီးတဲ့အခါမှာဘုန်းကြီးတို့အောက်ကိုဆက်သွားမယ်အောက်မှာဗာဆက်ပြောသွားလေဆိုတော့ဒေဂုဏမာယိုဆက်မေးပါသာမဏေနာမ9ကိုတော့မယ်နော် အောက်မှာဗာဆက်မေးလဲဆိုတော့ဏိရောဓသမပတ်နဲ့ပတ်သက်ပြီးမေးတာဏိရောဓသမပတ်လို့လည်းခေါ်တယ်ပြီးတော့ခါကျတော့ဘုန်းကြီးတို့တင်ညာဝေရိတဏိရောဓသမပတ်လို့စာမာတော့အဲ့လိုသုံးတာ နိရောဓမပရိုးနိရောဓမပလို့တခါတလေသုံးတယ်တခါကြတော့ပါလေပညာဝိရိယတနိရောဓသမပအဲနိရောဓသမပဆိုတော့ဒီမှာမေးတာတော့နိရောဓသမပဆိုတော့ရှင်ပြားနော်ဘယ်လိုဝင်စားမလဲဒါမျိုးမေးတာဒီမှာတော့ဘုန်းကြီးတို့ကဒီဟာတွေကနည်းနည်းခက်တော့ဘုသူတ္တရာကိုဘုန်းကြီးရေးထားနိရောဓသမပဝင်စားမယ်ဆိုရင်နိရောဓသမပဘယ်လိုဝင်စားလဲနိရောဓသမပဘယ်လိုထမလဲ ဒါလေးအကြောင်းမြင်သိထားမယ်နော်ယောသမဘဝင်စားမယ်ဆိုလို့ဝင်စားတဲ့ပုဂ္ဂိုလ်ကဘာလို့ရမလဲဆိုယောသမဘဝင်စားတဲ့ဘယ်လိုဝင်စားလဲဆိုအဲ့ဒီမှာရေးတာစိတ်စေတသိက်စေတသာယုတ်ဒီဒီဟာကြီးချုပ်သွားတာမျိုးနော်အဲ့တော့ तू ကယောသမဘဝင်စားနိုင်တဲ့ပုဂ္ဂိုလ်ဘယ်လိုမှလို့အရင်သိထားမယ်သံသမပရမယ်ပြီးတော့အနာဂါညာနာပုဂ္ဂိုလ်ဖြစ်ရမယ်ကာမဘုံရူပဘုံမှာဖြစ်ရမယ် အဲ့ဒီလိုပုံကုံမျိုးမှာဝင်စားနိုင်အဲ့လိုမျိုးပုံကုံမဝင်မဝင်စားနိုင်ပြီးတော့ရှင်ပြဝင်စားပုံတွေပြောပါဆိုရင်ဇန်သမပတ်၈ပါးပေါ့ဇန်သမပတ်၈ပါးရတာနဲ့နာဂံသုံးဖို့ရဟန္တာပေါ့အဲ့ဒီကသူကဘာလို့ ਆ လဲဆိုတော့နိရောဓမပတ်ဝင်စားတော့မယ်ဆိုပထမဆုံးသူကဇန်သမပတ်၈ပါးသူကစောစီရရတာပထမဆုံးပရမဇန်ဝင်စားပရမဇန်ဝင်စားပရမဇန်ဝင်စားတယ်ဆိုတာဒိဋ္ဌိတွေလည်းပေါ်ရမယ် ဒီဝိတဝိဇာတာပိတိဒုက္ခရေကေတာကိုဆိုင်ကလည်းဆင်ញင်နိုင်စွာရှိတဲ့ပုဂ္ဂိုလ်ဒါပရမဇံဝင်စားလို့ခေါ်တယ်။ဒါဝင်စားပြီးတော့ထလိုက်ဝင်စားမှုရပ်လိုက်တော့မှယရပ်ပြီးတော့ကဘာလို့ ਆ လဲဆိုတော့အဲ့ဒီဇန်စီဇန်ဝင်စားမှာထထသွားတဲ့ကဘဝင်တွေပြောင်းလဲဖြစ်သွားတော့ဇန်ဝင်စားအနေထလိုက်တဲ့ကတမထပေါ့အဲ့ဒီဟာတွေကိုအဲ့ဒီဇန်စိတ်စိတ်တိတ်တွေကိုပုံမှန်တာ အနိစ္စဒုက္ခအနတ္တဝိပဿနာရှုဇံဝင်စားတယ်ဇံဝင်စားထထပြီးတော့ဝိပဿနာရှုရတယ်အဲ့ဒါပြီးသွားတယ်ဒါပရမဇံကိုလိုက်လို့ကမ္မထာဝိပဿနာအဆုံးလိုက်ရှုဒါပရမဇံလို့လုပ်ပြန်တော့ဒုတိယဇံဝင်စားဒုတိယဇံကျတော့ခုနဝိတက်ဝိစားတော့ပြုတ်ပိတိတုကရေဒါတွေဇံဝင်စားတယ်ဒီကဇာမထရအဲ့ဒီဇံဝင်စားနေဖြစ်နေတဲ့ယုံနာတရားတွေကိုဝိပဿနာရှုစုံလိုက်ပေါ့ပရမဇံဝင်စားတွေထပြီးပရမဇံ ခြင်းနဲ့ပတ်သက်တဲ့ယုံနာတရားကိုဝိပဿနာရှုတယ်။ဒီကဒုတိယဇာဆက်ဝင်လာတယ်ဒုတိယဇာမှာထားမယ်။ဒုတိယဇာဝင်စားစဉ်မှာဖြစ်နေတဲ့ယုံနာတရားတွေကိုဝိပဿနာရှုတယ်။ဒီတိုင်းမှာတတိယဇာဝင်စားထားတတိယဇာဝိပဿနာရှု။သုဒ္ဓဇာဝင်စားသုဒ္ဓဇာမှာထားသုဒ္ဓဇာနဲ့အတူဖြစ်တဲ့ယုံနာတရားကိုဝိပဿနာရှု။ပြီးတော့အာဂတာနိဆိုင်နာဝိညာဉ်နိဆိုင်နာအာကိစဉ္ညာနာဧဝတိညာနာတိညာနာဒီသမပ္ပရှိပါလို့ဝင်စားလိုက်ထားလိုက် ပြီးတော့မှအဲ့နဲ့သူဖြစ်တဲ့ယုံနာတရားတွေကိုမှဝိပဿနာရှုလိုက်အဲ့လိုလုပ်အဲ့မှာနောက်ဆုံးဓမ္မပနေဝတင်ညာနာတင်ညာနာဆံဝင်စားလို့နေဝဓမ္မပကဝင်စားလို့အဲ့တော့နေရောဓမ္မနေဝနောက်ဆုံးနေဝတင်ညာနာတင်ညာနာဆံမဝင်စားမိမှာနော်ဘုန်းကြီးတို့ကဘာလို့ရလဲဆိုပုပ္ပကိစ္စ၄ပါးလို့ပုပ္ပကိစ္စ၄ပါးဆိုတခြားမဟုတ်ဘူးနော်ကိုယ့်ရဲ့ မိမိခန္ဓာကိုယ်ကလွင်တခြားပေါ့မိမိပိုင်ဆိုင်တာတွေသင်္ကန်းတွေခုလိုဘုန်းကြီးတို့သင်္ကန်းတွေဝေယုံထားတယ်အဲ့ဒီသင်္ကန်းတွေသပိတ်ပရိက္ခာတွေပေါ့ဒီပရိက္ခာတွေကိုရံသူမျိုး၅ပါးမဖြတ်စည်းနိုင်အောင်ဒီဟောသမဘာဝင်စားဘယ်သူမှမဖြတ်စည်းပါစေတည်းဒါဒိဋ္ဌာနာမဒါကတစ်ချက်သူကပောပကိစ္စ၄ပါးကိုနံပါတ်1ပောပကိစ္စပါလေဆိုတကယ်လို့ဘုရားကအလိုရှိတဲ့ခါကိုဘုရားမခေါ်မိမှ တဘာဘာမှာအလိုလိုထရပါလို့ဒိတ်ထားဘုရားကိုယ်ရဲ့ကြည်တဲ့မြင့်တဲ့မြင့်မြတ်တဲ့ဘုရားခေါ်ရင်ဒါအချိန်ကြီးထနေကြိုးစားနောက်တစ်ခုတန်ခါတန်ခါတွေကတန်ခါကိစ္စချင်းစီဝေးတွေပါရှိတယ်ကိစ္စတခုတွေကရှိလို့ရင်တန်ခါတွေကမခေါ်ခင်တွေကကြိုတင်ထရပါလို့တန်ခါတွေကိုယ်အတွက်အနောက်ဆက်မဖြစ်ဘူးကြိုတင်ဒိတ်ထားနော်ပြီးတော့ လူဖြစ်တဲ့လူလောကမှာရှိတဲ့နော်အနာဂံတို့ယာနာတို့ဆိုခုနှစ်ရက်ပဲဝင်စားနိုင်။ဘာဖြစ်လို့အစတော့ခုနှစ်ရက်ပဲသက်ရှင်ခုနှစ်ရက်ကျော်လောဝင်စားအာယုသင်္ခါရဒီအသက်အသက်ကမဆက်နိုင်ဘူး။အဲကြောင့်မို့ငါခုနှစ်ရက်ပတ်လို့စိတ်မဖြစ်တဲ့ပုံကိုစိတ်စေတသိက်စေတသာယုတ်တွေမဖြစ်တဲ့ပုံကိုဖြစ်စေအောင်လို့ဒီနိဝသညာနာသင်ညာနဲ့နောက်ဆုံးတမပမဝင်စားခင်မှာ ပုဗ္ဗကိစ္စ၄ပါးပြုလို့အဲ့လိုပုဗ္ဗကိစ္စ၄ပါးပြုလို့ပြီးတော့မှနေဝတညာနာတညာနာဇန်တမပဝင်စားမယ်ဝင်စားပြီးမှထမယ်ပြီးတော့နေဝတညာနာတညာနာဇန်တမပနဲ့အတူဖြစ်တဲ့ယုံနာတရားတွေကိုဝိပဿနာရှုတယ်အဲ့လိုဝိပဿနာရှုတယ်ဝိပဿနာရှုရင်တော့ဘာဖြစ်သွားလဲဆိုတော့ဝိပဿနာသူ့ရဲ့ဇာဝင်ဝိပဿနာရှုတယ်ဘုံကားစတဲ့ပုဂ္ဂိုလ်ကိစ္စမနောရဥစ္စာတိကဥစ္စာမျိုးကိုကိုယ်လေးကိုဥစ္စာသမားကြီးဇောတယ် ဒါဇာဝင်စားအဲ့ဒီနောက်မှသူကနာဂံပုဂ္ဂိုလ်ဆိုရင်နာဂံနာဂံပုဂ္ဂိုလ်ဒီနေဝတ္တညာနာတိညာနာကုသိုလ်ဆိုနှစ်ကြိမ်ပေါ့ယန္နာပုဂ္ဂိုလ်ဒီနေဝတ္တညာနာတိညာကရိယာစောတွေဖြစ်တယ်အဲ့လိုချုပ်ပြီးတဲ့အခါကျတော့အဲသူ့ရဲ့စိတ်ဆင်အဲ့ဒီပုဂ္ဂိုလ်စိတ်ဆင်ရပ်သွားအဲ့လိုစိတ်ဆင်ကစိတ်လည်းမဖြစ်တော့စိတ်တိတ်လည်းမဖြစ်တော့စိတ်တရားရုံလည်းမဖြစ်တော့အကုန်လုံးချုပ်ငြိမ်းတော့ရပ်သွားတဲ့သဘောနိရောဓမပဝင်စားတယ်လို့ခေါ်တယ် နော်အဲတော့စိတ်မဖြစ်ရင်စေတသိက်လည်းမဖြစ်ဘူးပေါ့နော်စိတ်စေတသိက်မဖြစ်ရင်စေတသာယုတ်တွေလည်းမဖြစ်တော့ဒါပေမဲ့သူတဏ္ဍာမှာဘာယုတ်တွေကြံနေလဲကံစားယုတ်ကံကြောင့်ဖြစ်တဲ့ယုတ်တွေကြံနေဥဒဇာယုတ်ကြံနေအာဇာယုတ်သုံးမျိုးကြံနေကံကြည့်ရင်သူကသိတာဥဒဇာယုတ်ရှိတဲ့အတွက်ပူရာတွေနှွေးရာတွေဖြစ်နေတာအာဇာယုတ်တွေရှိတဲ့အတွက်ခန္ဓာကိုယ်ရလမ်းလမ်းဆန်းဆန်းကြီးဖြစ်နေတည်သွားတဲ့ပုံကမတူဘူးတည်သွားတဲ့ပုံကကြတော့ဥမာ ကမ္မသာယုံမျက်စိနားလေမျက်စိတို့နားတို့နှာခေါင်းတို့ဆိုရင်ပုံပြတ်သွားနိရောဓမပဝင်စားတဲ့ပုဂ္ဂိုလ်ကမျက်စိကငကိုတိုင်းပဲမပြတ်ဘူးနားကလည်းငကိုတိုင်းပဲနားကြည့်ရုံနဲ့နှာခေါင်းကြည့်ရုံနဲ့နော်ကြံတဲ့ကိုဒီကိုယ်လုံးမှာရှိတဲ့သားရုပ်တွေမပြတ်ဘူးဥဒုဇရုပ်တွေလည်းမပြတ်ဘူးအာဇရုပ်တွေလည်းမပြတ်ဘူးဒါလေးမှတ်ထားမယ်ပြီးတော့ ဒီတော့နိရောဓမပဝင်စားတယ်ဆိုဘာပြောရလဲပြောမှတ်ထားမယ်စိတ်စေတသိက်စေတသာရုပ်တွေချုပ်သွားတာမျိုးကိုနိရောဓမပဝင်စားတယ်လို့ပြောတယ်။ဘာတွေကြမ်းနေတော့ကမ္မဇာယုဥပဇာယုအာဇာယုသုံးမျိုးကြမ်းနေတာပေါ့ဒါလေးမှတ်ပြီးတော့နိရောဓမပချတဲ့အခါကျခုနခုနှစ်ပြည့်တဲ့အခါကျဒီစိတ်တသာစိတ်စေတသာစေတသာရုပ်တွေနော်ရက်နေတာမျိုးပြီးတော့ဘာဖြစ်လာလဲအဖြစ်ရရက်နေတာမျိုးပြန်ဖြစ်ပေါ်လာဟို ထားကံပြီအနာဂံပုဂ္ဂိုလ်ဆိုရင်နာဂံကြီးပူဇော်တစ်ချိန်ပေါ့ယဟနာပုဂ္ဂိုလ်ဆိုရတ္တပူဇော်တစ်ချိန်ကြဘဝင်နေဆက်ဖြစ်သွားပြီးတော့မှ စေတသာစိတ်စေတသိစေတသာယုတ်ဒီပြန်ပြီးဖြစ်ပေါ်အဲ့ဒါကိုនិရောဓဓမ္မပါမှာထားတယ်လို့ဆိုတယ်နော်ဒါဘုန်းကြီးတို့ကြိုတင်သိထားဒါတွေသိထားမှသူကနောက်မေးခွန်းနဲ့ပတ်သက်ပြီးတော့နားလည်တယ်နော်အဲ့မှာနည်းနည်းလေးတော့ပြောလိုက်ပါဦးဟိုတော့6နာရီလို့ထိုးနေတယ် နိရောဓမဘဝင်စားနေတဲ့ပုဂ္ဂိုလ်ဟာလေသင်္ခါရ၃မျိုးတွေတင်အဘယ်သင်္ခါရကြီးရှေးဥစွာ ချုပ်ပါသလဲဒါတွေမေးတာအဲ့ဒါကြောင့်တာမန်ပုဂ္ဂိုလ်နဲ့မတွေ့ဘူးဒီရှင်ဒီဘိက္ခုနီမကြီးကိုယ်တိုင်ကနိရောဓမဘဝင်စားထားလို့သူဖြေနိုင်တယ်နော်သူကိုယ်တိုင်ဝင်စားတယ်ကိုယ်တကာကြီးရတယ်သူကိုယ်တိုင်နဲ့ဝင်စားနိုင်လို့ဒါမေးတာသူသိတဲ့တရားသူကြားမရမေးတာအဲ့မှာကြည့်လိုက်ဗြဟ္မာရီ သင်္ခါရ၃မျိုးရှိတယ်လို့ခုနကာယသင်္ခါရဝစီသင်္ခါရမနောသင်္ခါရကာယသင်္ခါရဆိုဘာလဲဆိုအာနာပါနဝင်နေထွက်ပြီနော်ဒါလေးမှတ်ထားဝစီသင်္ခါရဆိုဘာလဲဆိုခုနကအပေါ်ကပြောခဲ့တဲ့၃ပါးမဆွဲတော့နဲ့ကိုကြည့်ရအောက်မှာပဲထားတယ်ဝစီဝစီသင်္ခါရဆိုဒီတိုင်းပဲဝိတက်နဲ့ဝိစာတော့ပြောတယ်စိတ်တသင်္ခါရဆိုဝေဒနာနဲ့တင်ညာကိုပြောတယ်အဲ့ဒီ၃မျိုးကိုသူကပြောလိုက်တယ်ကြည့်လိုက်နော်အဲ့ဒီ၃မျိုးမှာတဲ့ဝစီသင်္ခါရကဘာဖြစ်လဲရှင်းဥစွာချုပ်တယ် အဲ့ဒီနောက်မှာကာယသင်္ခါရချုပ်တယ်အဲ့ဒီနောက်မှာစိတ်သင်္ခါရချုပ်တယ်ဒီလိုဖြစ်အဲ့မှာကြည်လိုက်ကုန်တော့ဘုန်းကြီးတို့ဘာဖြစ်လို့ဒီလိုဖြေလဲဆိုမေးမေးတာကိုပြန်ရှင်းလင်းကြအောင်ကရေးထားပါဒါစာထဲမှာမပါဘူးပြသူ ဖြေတာတော့မဟုတ်ပါပါနော်ဘုန်းကြီးတို့ဝစီသင်္ခါရဆိုဝိတက်နဲ့ဝိစာတော့ဝစီသင်္ခါရခေါ်တယ်နော်ပထမဇန်တော့ပဲဒီဝိတက်ဝိစာတော့ပါတယ်ပထမဇန်နေဒုတိယဇန်ပြတ်မယ်ဆိုဝိတက်ဝိစာတော့ပြုတ်ကြမှာတယ် ဇာယင်္ဂါတွေဆင်ញင်တဲ့ကပီတိဒုက္ခဧကတဒီဇာယင်္ဂါ၃ပါးလေးကို နော်ဝိဒုတိယဇံတတိယဇံမှာလည်းဝိတ္တဝိဇာနာမပါဘူးသုဒ္ဓဇံမှာလည်းဝိတ္တဝိဇာနာမပါဘူးအကြောင်းကိုသူကဘယ်သူရင်ချုပ်လဲဆိုတော့သူကဒုတိယဇံဝင်စားခြင်းကဆရာဝိတ္တဝိဇာနာကင်းသွားပြီလေဝစီသင်္ကာရချုပ်တယ်လို့ဖြေတာနိရောဓသမမမဝင်စားခင်ဒုတိယဇံဝင်စားကြတဲ့ဒီဝိတ္တဝိဇာနာမရှိတော့ဘူးဒါကိုပြောချင်တယ် ဒါကြောင့်ဝစီသင်္ကာရရှေးဥစွာချုပ်တယ်လို့ပြောအဲ့ဒီနောက်မှာကာယသင်္ကာရချုပ်တယ်အဲ့ဒီကနေဆက်ဝင်လာတယ်လေဆက်ဝင်လာတဲ့အခါကျတော့အဲတတိယဇံတတိယသုဒ္ဓသုဒ္ဓဇံကြောင့်ဥပ္ပခါနဲ့ဧကဂရာပဲကျန်တော့ဝိကရဧကဂရာကျန်တယ်ဘုန်းကြီးအဲ့ဒီဇံဝင်လာတဲ့အချိန်တော့တခါပြောခဲ့ဘူးသုဒ္ဓဇံရမယ်ဝင်လေထွက်လေမရှိတော့ဝင်လေထွက်လေရှိနေတယ်သုဒ္ဓဇံမရသေးဘူးဝင်လေထွက်လေလုံးဝချုပ်နေဒါကိုမှတ်ထားနော်သုဒ္ဓဇံဝင်လာတဲ့ချိန်မှာ ဝင်လေထွက်လေမရှိတော့ဒါကြောင့်မို့ဗြဟ္မဝစီသင်္ကာရကဒုတိယဇာမာရမဖြစ်တဲ့အတွက်ဗြဟ္မဆုံးချုပ်တယ်သုဒ္ဓဇာရတဲ့မှာဝင်လေထွက်လေမရှိတော့ဘူးဝင်လေထွက်လေမရှိမှသုဒ္ဓဇာရမယ်ဝင်လေထွက်လေရှိသေးတယ်ဆိုရင်တော့ဒါသုဒ္ဓဇာမရသေးဘူးဒါသေချာမှမှတ်ထားမယ်အဲ့တော့ဇံသုဒ္ဓဇာဝင်စားနေတဲ့အခါဝင်လေထွက်လေဟာကင်းသွားပြီလေဒါကြောင့်ကာယတက္ကရာချုပ်တယ်လို့ နောက်ဆုံးစိတ်သင်္ခါရဒါကတော့ဒီဝပညာနာပညာနာဇန်စိတ်ချုပ်တဲ့အခါမှာဝိညာဉ်ပညာချုပ်သွားတယ်နော်ဝိညာဉ်ပညာကစိတ်တွေကင်းသွားမှဒါချုပ်တယ်နောက်ဆုံးဒီဝပညာနာပညာနာချုပ်တဲ့ချိန်မှာစိတ်သင်္ခါရချုပ်တဲ့အတွက်စိတ်သင်္ခါရနောက်ဆုံးချုပ်တယ်လို့ဒါဖြေတာဒါတွေကြတော့လေဇံပိုင်းတွေနားလည်ထားမှာဒါတော့ကိုကြီးနားလည်အောင်လို့ဆိုပြီးတော့စ조사တော့ပြောတော့တကယ်တော့နားလည်ဖို့ခက်နော်ခိုင်ဒီနေ့ဒီလောက်နဲ့တော်မယ်နော် နောက်ရက်မှာဆက်ကြအောင်ဒီနေ့ဟောပြောဆွေးနွေးမှတဲ့တရားတော်များကိုကြားနေတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာပုံညာနိဗ္ဗာန်ကိုရရလို့ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။